ရှိမှန်းသိပါတယ်တဲ့သမာဓိတန်ဖို့စဉ်တရားမိမိသာနာမှာဖြစ်နေလို့ရှိရင်ဖြစ်နေမှယောဂီပုဂ္ဂိုလ်ကသိရဲ့သိရမှာဘောကုသနာဖြစ်တာပေါ့သမာဓိတန်ဖို့စဉ်ဖြစ်နေတာရှင်မှန်းပြီးတော့တာပေါ့အေးရှင်းမှလည်းပဲသိမှာမဖြစ်ရင်လည်းမသိဘူးသမာဓိတန်ဖို့စဉ်မဖြစ်တဲ့ပုဂ္ဂိုလ်ရဲ့သမာဓိတန်ဖို့စဉ်ဟာစာပေရတော့ကို ကြားနာပြီးမှတ်သားထားတာပေါ့ကိုယ်တိုင်တွေ့တော့မသိနိုင်ဘူးကိုယ်တိုင်တွေ့သိဖို့ရာကတော့ကိုယ်သာနာပြင်းမှာပဲသိမှာပဲအဲအခုကတော့ယောဂီပုဂ္ဂိုလ်ကတော့အစဉ်တိုင်းတရားထုံးနေတော့ဥရိယဗျာညာရောက်တဲ့အခါကာလကစပြီးတော့ရှူတိုင်းမှတိုင်းသမာဓိတန်ဖို့စဉ်ဖြစ်နေတာကိုကိုယ်တိုင်တွေ့ပြီးတော့သိရပါတယ်အသန္တံဝါဣဇဒံသမာဓိတမှုဇင်ကံ သစ္စာတံကိုတွင်သာနာနဲ့အသန္တံထင်ရှားမရှိသောသမာဓိတံမှုစဉ်ငါဝသမာဓိတံမှုစဉ်တရားကိုလည်းမင်းငါသစ္စာတံကိုတွင်သာနာ၌သမာဓိတံမှုစဉ်ကိုသမာဓိတံမှုစဉ်တရားတွေနာတိမရှိဤသို့ပါသနာတိပိသမာဓိတံမှုစဉ်တရားမရှိရင်လည်းမရှိမှန်းသိပါတယ်တဲ့တရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာသမာဓိတံမှုစဉ်ရောက်ပြီးရပြီနေတဲ့ခါကာလ အကြောင်းမညွတ်တဲ့ခါကျတော့သမာဓိကမဖြစ်ပြန်အဲဒီမဖြစ်တဲ့ခါလည်းမဖြစ်မှန်းပြီးတယ်တဲ့ဒါကိုပြောတယ်လုံးလုံးအာမထုတ်ပဲနေလို့သမာဓိလုံးလုံးမဖြစ်ပဲနေလို့ငါသမာဓိမရှိဘူးသိနေတာအဲ့ဒါကိုတော့မဆိုးလို့ဘူးအဲ့ဒါကတော့အဲဒီလိုသိယုံနဲ့လည်းပဲသတိပဋ္ဌာန်ဘာဝနာလည်းမဖြစ်ပါဘူးဒီလိုဆိုလို့ရှိရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေကသမာဓိတန်ဖိုးစဉ်မရှိလို့မရှိမှန်းသိနေတာနဲ့ဒါဘာဝနာတွေဖြစ်ကုန်မှာပေါ့အဲ့ဒါမဖြစ်ဘူးဒါကတော့ ကြာအထုတ်ပဲနဲ့သမာဓိကင်းနေတာလည်းငါသမာဓိမရှိဘူးလို့သိုံနဲ့ဒါသမာဓိဘာဝနာအဲသတိပ္ပဏဘာဝနာမပြည့်ဘူးအာထုတ်တဲ့ပုဂ္ဂိုလ်မှလည်းပဲသမာဓိတန်ဖို့စဉ်မရောက်သေးခင်ကသမာဓိတန်ဖို့စဉ်မရှိမှန်းသိနေုံနဲ့အဲ့ဒါလည်းပဲသတိပ္ပဏဘာဝနာပြည့်စုံတယ်လို့မဆိုရဘူးအခုအားကတော့သမာဓိတန်ဖို့စဉ်ရောက်နေတဲ့ပုဂ္ဂိုလ်သမာဓိတန်ဖို့စဉ်ကုသနာပြည့်နေပြီအဲပြည့်နေတဲ့အခါပြင်းမှလည်းသိတယ်

။ဒီရင်ပုဂ္ဂိုလ်တွေမှာတော့သမာဓိကောင်းတဲ့ကလည်းကောင်းမှာပဲ။ပြည့်တဲ့ကလည်းပြည့်မှာပဲ။အဲဒါကောင်းတဲ့အခါကောင်းကောင်းတဲ့သမာဓိကိုလည်းသိတယ်ပြည့်တဲ့အခါလည်းပြည့်တဲ့သမာဓိကိုသိတယ်လို့သိရမယ်လို့ဆိုလိုတယ်။သမာဓိဆိုတာဟာမြတ်စွာဘုရားဤသာသနာတော်မှာသာသနာ300ထဲကအလယ်ပိုင်းနဲ့သီလတဲ့သမာဓိတဲ့ပညာတဲ့ မြတ်စွာဘုရား၏သာသနာတော်မှာအရေးကြီးဆုံးသာသနာကြီး300တဲ့ဗျာသာသနာဆိုတာသုံးမညွှန်ကြားချက်ကိုသာသနာခေါ်တာပဲသာသနာဆိုတာသုံးမခြင်းလို့အဓိပ္ပာယ်ရှိသုံးမတဲ့စကားရတဲ့ဒေသနာတွေဟာသာသနာတွေပဲဒါပေမဲ့ထိုသုံးမရဲ့ဒေသနာအရာအချင်း ကျင့်သုံးပြီးတော့ပြည့်စုံတဲ့တရားတွေလည်းပဲသာသနာလို့ပဲခေါ်ရ။မြတ်စွာဘုရားညွှန်ကြားဆုံးမထားတဲ့ဝီနီသုတ်တာအဘိဓမ္မာတရားဒေသနာတော်တွေရှိတယ်။အဲ့ဒါတွေဟာမြတ်စွာဘုရားသွန်သင်ဆုံးမထားတဲ့တရားတော်တွေဖြစ်ချင်းကြောင့်ဒါတွေဟာသာသနာတွေပဲဒါတွေကတော့ပရိယတ္တိသာသနာခေါ်တယ်လား။ပရိယတ္တိသာသနာတွေတဲ့ဒါတွေက အဲ့ဒါတွေကသင်ကြားရတယ်မကြားဘူးမနာဘူးတဲ့ပုဂ္ဂိုလ်တွေကြားနာရတယ်မသိတဲ့ပုဂ္ဂိုလ်တွေသိအောင်လို့သိတဲ့ပုဂ္ဂိုလ်တွေကဟောကြားရတယ်သင်ယူရင်းတဲ့ပုဂ္ဂိုလ်တွေလည်းသင်ကြားပြီးဒီကလာပေးရတယ်အခုခေတ်ကာလတော့အမှန်လွယ်တာပဲသူကတော့သာဟုတ်တယ်ကြီးတာပဲသာဟုတ်တယ်ကြီးတော့အဲ့ဒီသာဟုတ်တယ်နဲ့ကြည့်ပြီးတော့လေ့လာရင်းကို ဒီတရားတော်တွေအဆုံးအမတွေကိုရနိုင်တာပဲမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဆိုရင်ဒီလိုစာအုပ်တွေမရှိသေးဘူးတရားကလည်းပဲအကြောင်းအားလျော်စွာဂျုံတဲ့ခါဟောသွားတာပဲအကြောင်းအားလျော်စွာကြည့်ပြီးတော့ပြိဿဒီပြိဿနဲ့ဒီတရားနဲ့သင်လျော်တယ်ဆိုရင်အဲ့ဒီပြိဿကိုအဲ့ဒီတရားဟောသွားတယ်တရားဆိုတော့လေတရားကအထူးနှလုံးသွင်းနေရတာမဟုတ်ဘူးပြိဿကြည့်ပြီးတော့ဟောသင်ဟောလိုက်တဲ့တရားဟောသွားတာ အဲဒီဟောသတဲ့တရားတွေကိုကြားနာတဲ့ပုဂ္ဂိုလ်တွေကမှတ်သားတာဘုရုံးကပုဂ္ဂိုလ်တွေညာသိကောင်းလို့ပေါ့ညာသိကောင်းလို့ဘုရားတစ်ခေါက်ဟောသွားတာပဲတစ်ခေါက်ကြောက်တမ်းပြီးတော့ဟောသွားတာအကုန်လုံးနောက်ကလိုက်မှတ်ပြီးတော့အဲ့ဒီကြားကိုဆောင်းထားအဲ့ဒီဆောင်းထားလို့ရတဲ့ပုဂ္ဂိုလ်တွေကတသင့်မြတ်စွာဘုရားကအဲဘယ်ခါတုန်းကအဲဘယ်ပုဂ္ဂိုလ်အကြောင်းပြုပြီးတော့ ဘယ်လိုပြိဿတွေအကြောင်းပြုပြီးတော့ဒီလိုတရားတွေဟောတယ်ဘယ်လိုဘယ်လိုပဲဆိုပြီးတော့တရားဟောဖို့တွေကလည်းကြောက်ပြီးတော့အသင်းစဉ်သင်ကြားပြရတာအဲ့ဒါတွေဆောင်းထားတယ်ဒါတော့သစ္စာပြရဲ့သုံးပါးတွေကိုလေ့လာခြင်းလို့ရှိရင်အဲ့ဒီတတိတဲ့ပုဂ္ဂိုလ်တွေကဟောမှအားပဲသိနိုင်တယ်မဟောရင်မသိနိုင်ဘူးစာအုပ်စာရမ်းနဲ့လည်းရေးမထားကြသေးဘူးဘုရားကမရေးကြသေးဘူးအဲနောက်မှ

ုန်းကြီးတွေကလည်းပဲကြောက်သွားမှလို့တဲမငှားခြင်းဘူးတထုတ်လုံးများမငှားဘူးဟိုအပိုင်းပိုင်းကလေးနဲ့ထုတ်ဝိညာဉ်ငငယ်တုန်းကစာအုပ်ကလည်းမရှိသေးတဲ့စာဖြစ်တော့အဲ့ဒီစာကိုသွားပြီးတော့ကျောင်းကျောင်းမှာသွားပြီးတော့ပြီးထုတ်ရတယ်စာတက်တော့ပြီးထုတ်တဲ့အခါမှာဆရာတော်ကြီးကဘယ်နဲ့လဲတဲ့စာပေလေးပါလိမပါဘူးလားတဲ့မပါဘူးဆရာဒီကတော့အထုတ်အထုတ်လိုက်ငှားလို့ရလိမ့်မယ်လို့အောင်းမိတာပါအာဒီလိုမလုပ်ရဘူးတဲ့တရား စာဝလူလေးယူပေးရတယ်စာဝလူစာဝစာပေတွေပါထုတ်တဲ့ဥစ္စာတွေပေါ့လေအဲ့ဒါလေးကဝါကြနေနဲ့အဝတ်နဲ့ကပ်ပြီးတော့လှုပ်ထားတာရှိတယ်ဆိုအဲ့ဒါလေးနဲ့ယူသွားမှသူကတေရင်ငါချင်းနေရင်ငါချင်းသူကထုတ်ပေးတာကိုဒါစာသင်ပြီးတော့တက်ပြီးပြန်ပို့ရတဲ့ဒီဥစ္စာသူစီကိုပြန်ပို့ဟောနောက်ကအသစ်ထုတ်ပြီးတော့လုပ်ရတာကိုမလွယ်ဘူးကြီးတော့ကအခုတော့ အခုဆိုရင်လည်းတော်တော်ကြာသွားပါပြီစာအုပ်တွေပေါ်လာတာကတော့အဲစာအုပ်ပေါ်တဲ့ခေတ်ကစပြီးတော့စာအုပ်တွေကပေါ်ပါတယ်ဒါမှလည်းဘုညာငယ်ငယ်တုန်းကတော့ကြည့်တော့လည်းကြည့်ပါတယ်သူကနေရာတိုင်းမှာမပေါ်သေးဘူးဘုရားကအခုတော့ပေါ်ပုံပါပြီစာအုပ်တွေသိပြီးတော့ပေါ်ဘူးဒီကသာရသင်္ကာယနာဘုရားသာသနာအဖွဲ့ကနေပြီးတော့စာအုပ်တွေရဲနေတာတွေကလည်းမပြီးတော့စာအုပ်တွေကအနက်ကိုပေါ်သွားအနက်ပေါ်များသွားပါတယ် အဲထိုးလို့ဆရာတွေရေးပြီးတော့ထုတ်တဲ့မျိုးမျိုးသောတရားစာအုပ်တွေကလည်းပဲခုခါကလာအမှန်ပေါ်ပါတယ်လေ့လာခြင်းလို့ရှိရင်တရားတော်တွေအမှန်လေ့လာဖို့ရလွယ်တဲ့အဲဒီလိုလေ့လာသင်ကြားပြီးတော့ယူရတဲ့တရားဒေသနာတွေက ပရိယတ္တိသာသနာတော်တွေတဲ့ဒါတွေကတော့ပရိယတ္တိသာသနာအဲဒီပရိယတ္တိသာသနာတော်ကညွှန်ကြားထားတဲ့အတိုင်းကျင့်ကြံအားထုတ်တော့ဖြစ်ပေါ်လာတာတွေအဲဒါတွေက ပฏิပတ်ရဲ့ဥစ္စာတွေပฏิပတ်ကျင့်ကြံအားထုတ်တဲ့ခါကာလဖြစ်ပေါ်တာတွေပฏิပတ်သီလကျင့်ကျင့်တယ်သမာဓိကျင့်ကျင့်တယ်ဒါပฏิပတ်တွေအဲဒီလိုကျင့်လို့ပြည့်စုံလာတဲ့ခါကာလကြမှာပฏิဝေရလို့ဆိုတာဝေရဆိုတာတရားသူတရားမြတ်တွေရသွားတာပေါ့လေဒါကတော့ပေါက်ရောက်သွားတယ်ပฏิဝေရထိုးထွင်းပြီးပြီးပါတယ်တဲ့အဲဒီကြောင့်ကိုအားထုတ်ရတာအဲဒီလိုအားထုတ်တဲ့အထဲမှာသီလဆိုတဲ့ ကျင့်သုံးရတဲ့သာသနာကတခုသမာဓိဆိုတာတခုပညာဆိုတာတခုသုံးခုရှိအဲဒီသုံးခုထဲမှာခုဒီနေ့ဟောမဲ့သမာဓိတန်ဖိုးစဉ်ဆိုတာကလယ်ပိုင်းရောက်လယ်ပိုင်းကြလယ်ပိုင်းထဲမှာပါဝင်နေအဲသမာဓိတရားဒီသမာဓိကလည်းပဲအမျိုးမျိုးရှိပါတယ်ဒီသမာဓိကလည်း ကုသလာဓမ္မအကုသလာဓမ္မဗျာဒာဓမ္မဆိုတဲ့အဘိဓမ္မာဒေသနာပထမဆုံးတိတ်နဲ့ခွဲလိုက်လို့ရှိရင်ကုသိုလ်သမာဓိလည်းရှိတာပဲအကုသိုလ်သမာဓိလည်းရှိတာပဲဗျာဒသမာဓိလည်းရှိတယ်သမာဓိမျိုးမျိုးတွေရှိတယ်အကောင်းလည်းရှိတယ်အဆိုးလည်းရှိတယ်သမာဓိရဲ့အကုသိုလ်မကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်တွေလည်းသူတို့အထိုက်လိုက်သူတို့လည်းသမာဓိနဲ့ပဲ သူတို့လည်းပဲသမာဓိစိတ်တည်ကြည်မှုရှိတာတလောက်ရှိလို့သူတို့အလုံးလုံးလို့ဖြစ်တာသူလောကကနေပြီးတော့လောကဘက်ကနေပြီးထူးထူးဆန်းဆန်းနဲ့ကြမ်းစီပြီးဒီကလာထုတ်နေတဲ့ပုဂ္ဂိုလ်တွေသမာဓိတွေဟာမနည်းဘူးသူတို့လည်းသမာဓိနေနေလောကဘက်ကနေပြီးကြမ်းစာဥတွေရေးအဲဘာသာဝါဒတွေကိုရေးဟောပြောလုံးတာတွေသူတို့လည်းသမာဓိနေနေတယ်အဲဒါသူတို့သမာဓိနဲ့လုပ်အဲ စက်မှုလည်းမှုစသည်တွေဇာတိတွေနဲ့နေရလဲသူတို့လည်းသမာဓိတွေပါတယ်သမာဓိမရှိလို့ချင်းဘယ်ဖြစ်လိမ့်တော့သူတို့သမာဓိနဲ့သမာဓိတော်ကြီးတဲ့သမာဓိနဲ့လုပ်ရတာတော့တော်တော်လည်းအဲ့ဒီသမာဓိတွေကတော့ကုသိုလ်သမာဓိတွေတော့မဆိုးနိုင်ဘူးသူကအဲလောဘဥသိပြီးတော့ကြံစီနေတဲ့သမာဓိလည်းဖြစ်နိုင်တယ်ဒေါသဥသိပြီးတော့ ဟုတ်လားလက်နဲ့တွေပါတွေလှုပ်တယ်ဆိုတာဒေါသဥသိပြီးလုံးဒီရတဲ့ကြောင်းနဲ့ကြောက်လုံးတာပေါ့ဒေါသဥသိပြီးတော့ကြမ်းစီပြီးတော့နေသမာဓိလည်းဖြစ်နိုင်တယ်မောဟတို့မာနတို့အဲဒိဋ္ဌိတို့အဲ့ဒါတွေဥသိပြီးတကားလားကြမ်းစီနေတဲ့သမာဓိတွေလည်းဖြစ်နိုင်တယ်အာဟုတို့သမာဓိတွေပဲတဲ့ဒါတွေကတော့ကုသိုလ်ကောင်းမှုနဲ့စပ်ပြီးတော့ဒီကြီးနေတဲ့သိတည်ကြည်မှုကတော့ ဒါကကုသိုလ်သမာဓိပဲဒါကဒါနသူရဲ့ပေကလူသားမှုနဲ့လည်းစပြီးတော့ဖြစ်တယ်အဲသီလဆောင်သမထိုင်မှုနဲ့လည်းစပြီးတော့ဖြစ်တယ်သမထဝိပဿနာဘာဝနာပွားခြင်းအားထုတ်မှုနဲ့လည်းစပြီးတော့ဖြစ်အဲဒီသမာဓိဟာသူသူ့ရဲ့အမိကိုလိုက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်သမာဓိဆိုတာ

အခုဘာဝနာနဲ့စတဲ့နေရာမှာတော့ကုသိုလ်သမารိပြောရတယ်အကုသိုလ်သမารိကတော့ပြောလို့မဖြစ်ဘူးဒါကြောင့်ကုသိုလ်ဒီမဲ့မှာသမารိခန့်ဖွင့်အောင်မယ်ဆိုတော့သမารိဆိုတာဘာလဲလို့မေးခွန်းထုတ်လိုက်တယ်ယေဟုကမေးခွန်းထုတ်ပြီးဖြေတော့သမารိကအမျိုးမျိုးအစားအစာတွေရှိနေတာတဲ့အဲ့ဒီသမารိမျိုးမျိုးအစားအစာတွေရှိနေတာတွေလျှောက်ပြောနေလို့ရှိရင် ဒီမှာလိုအပ်တဲ့တမာရီရောက်မှာမဟုတ်ဘူးတဲ့ပြီးလည်းပြီးနေမှာမဟုတ်ဘူးတဲ့ပြီးတော့အတူချုပ်ဒီမှာလိုအပ်တဲ့တမာရီပြောရမယ်ဆိုလို့ရှိရင်တော့ကုသိုလ်နဲ့ရှင်နဲ့စိတ်တွေကကတာပါပဲတဲ့ကုသိုလ်နဲ့ရှင်ပြီးတော့ဖြစ်တဲ့စိတ်တွေကကတာစိတ်ဓာတ်ကစိတ်ကိုဧကကတာကတခုတည်းသောအာယုံမှာတည်နေတာတခုတည်းသောအာယုံမှာတည်တဲ့ စိတ်ပါပဲစိတ်တခုတည်းသောအာယုံမှာတည်တဲ့သဘောပါပဲဒါကုသိုလ်နဲ့ရှင်ပြီးဖြစ်သားတယ်ကအကုသိုလ်နဲ့ရှင်တာမဟုတ်ဘူးဇာရနဲ့ရှင်တာမဟုတ်ဘူးအဲ့ဒါကိုမဆိုလိုဘူးတဲ့သူကဘာဝနာနဲ့စတော့ကိုအဲ့ကုသိုလ်ကုသိုလ်သမารီကိုပြောရတယ်အဲ့ဒီကုသိုလ်သမารီကကုသိုလ်သမารီကဘုရားပြောတဲ့ဒါနသီလနဲ့စပ်ပြီးတော့လည်းဖြစ်တာရှိပါတယ် ဒါပေမဲ့လည်းဒါတွေကသိမတင်ကြဘူးသရသီလနဲ့စဖြစ်တာတွေကသိမတင်ကြဘူးဘာဝနာနဲ့စဖြစ်တဲ့သမာဓိကြမှာသင်ကြဘာဝနာနဲ့စဖြစ်တဲ့သမာဓိမှလည်းပဲဥပ္ပစာရသမာဓိပနာသမာဓိခဏိကသမာဓိမဲ့သမာဓိဖိုးသမာဓိသမာဓိရဲ့မျိုးမျိုးစသရှိပါတယ် ဥပ္ပစာရသမာဓိဆိုတာသမထဘာဝနာအားထုတ်တော့သမထဘာဝနာမပြည့်စုံသေးခင်ဇာသမာဘမရောက်သေးခင်စစ်ပေါ်နေတဲ့စိတ်တည်ကြည်မှုတွေဥစ္စာရသမာဓိခေါ်တယ်ဥပ္ပစာရအနီးကပ်ပြီးတော့ဖြစ်တဲ့သမာဓိတွေဇာပနာသမာဓိတွေရဲ့အနီးပါဖြစ်တဲ့သမာဓိတွေလို့ဆိုလိုတယ် ဒါကလည်းတော်တော်လေးနှီးသွားမှခေါ်တယ်စကားသာတော့လည်းဥစ္စာရသမารိမခေါ်သေးဘူးသာမညသမารိပဲရှိသေးတယ်စကားသာတော့စကားသာတော့ရှင်သူကသိပြီးတော့သိရင်မဝင်သေးဘူးအဲဥစ္စာရသမารိဆိုတာပရိဘာဂနမိတ်ထူးထူးခြားခြားနမိတ်တွေအာယုန်တွေသင်လာပြီဆိုတဲ့အခါကစပြီးတော့ဥစ္စာရသမารိဖြစ်တယ် ဝိဇာရသမာဓိဖြစ်တဲ့အခါကာလမှာនិဝရဏစိတ်တွေလည်းကင်းစင်ပြီးတော့သွားတယ်និဝရဏစိတ်တွေမကင်းစင်သေးလို့ချင်းဥဇာရသမာဓိမဖြစ်သေးဘူးនិဝရဏစိတ်တွေကဘာတုံးဆိုရင်ကာမေသနာនិဝရဏ၊ယာဝရនិဝရဏ၊ဣနမိတာនិဝရဏ၊ဩဒိသကုဇာនិဝရဏ၊ဝိသိကဇာនិဝရဏတွေချင်းညွှန်ပါခြင်း၅ခုရှိတယ်။ကျေဆိုရင်တော့၈ခုရှိပါတယ်ကွာ။အဲကာမအာယုန်တွေကို စဉ်းစားကြံစည်နေတာလေးတွေဟာကာမိသနာညိဝရဏခေါ်တယ်။ကာမဘုံကပုဂ္ဂိုလ်တွေကအမြဲတမ်းလိုပဲဒီကာမအာယုန်တွေကြံစည်နေကြတာပဲ။ကာမအာယုန်တွေမိယာရိသာတွေရဖို့။ယာတိသာတွေသိမ့်ပိုက်ပြီးတော့ထားဖို့။မြင်စရာအာယုန်တွေအကောင်းတွေကိုရဖို့မြင်ဖို့ကြားစရာအာယုန်တွေအကောင်းတွေကိုရဖို့ကြားဖို့နားစရာအာယုန်တွေ

လောကီယာနဲ့စပ်ပြီးတော့အောင်သားဖို့ကြီးပေါ်ချမ်းသာဖို့ရတယ်ကြောက်ကြံနေတာအကုန်လုံးကာမေသန္တာတွေလည်းကွာကာမေသန္တာညီဝရဏတွေအဲဒီလိုစိတ်မျိုးတွေကင်းနေရမယ်ဘနာဥပ္ပဇာရသမารိရောက်တဲ့ခါကျတော့ဒီစိတ်မျိုးတွေမရှိတော့ဘူးသူဒီမှာကမ္မထာအထုတ်တဲ့အခါမှာကျူရမယ့်တရားလေးတွေကျူမှနေတာပဲအောင်းနေပိန်နေစသည်နဲ့ကျူနေကျူနေရင်ကျူနေရင်ကြားတဲ့ကနေပြီးစိတ်လေးတွေပဲသွားတယ် ဆွဲထွက်သွားတယ်သူကမနေဘူးသူကကာမအယုန်တွေပြန်ပြန်သွားတယ်သူနေနေကြနေရလေးကိုသူကကာမအယုန်တွေနေရတာကချောင်းချီချီလွတ်လွတ်လပ်လပ်ရှိဒီသမထအယုန်ဝိပဿနာအယုန်မှနေရတာကသိပြီးတော့မလွတ်လပ်ဘူးအမြဲတမ်းကြောက်ညာဆိုင်နေရတာစိတ်ကလေးမသွားအောင်မှတခါတည်းဒီအာရုံနဲ့စိတ်နေတာအမြဲတမ်းကပ်ပြီးနေရတကူပြီးတကူတကူပြီးတကူအမြဲတမ်းကပ်ပြီးနေရကြောက်ညာဆိုင်နေရတာလွတ်လပ်ခြင်းမရှိဘူး အဲသူ့လိုလိုသွားနေတဲ့ကာမအယုန်တွေကလည်းလွတ်လပ်တယ်ဘာမှကြောင်းကြောင်းမဆက်ရဘူးသူ့ဟာသူသွားနေတာပဲဘာမှကြောင်းကြောင်းမဆက်ရဘူးဒီကလည်းဒီနေ့လုံးညလုံးသွားနေတယ်သက်သာတာပဲဆိုသွားနေတာလည်းတဲကြော်ပြကောင်းနေသူကဟောဝါစဉ်းစားပြစဉ်းစားစဉ်းစားနေစဉ်းစားနေဟာတကယ်ကောင်းတယ်အဲ့ဒါကာမစ္ဆာနဲ့နိဗ္ဗာန်ကြီးခေါ်တယ်တဲ့ဒီဒီကာမစ္ဆာနာတရားတွေဖြစ်နေတဲ့ကာလပတ်လုံးဘာဝနာတွေပြည့်တာပဲဘာဝနာတွေပြည့်တယ် လုံးလုံးအားထုတ်တဲ့ပုံကိုယ်တွေမှာလုံးလုံးတစ်ခုမှဖြစ်ပဲပဲဟုတ်လားအရာထဲမှာနေကြတယ်ဘာဝနာတွေဘာမှမဖြစ်ဘူးရတဲ့နေတဲ့ပုဂ္ဂိုလ်တရားအားမထုတ်တဲ့ပုဂ္ဂိုလ်တွေပေါ့လေရတဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေရှိနေတော့အဲ့ဒါတွေတော့မပါဘူးပေါ့အဲတရားလည်းအားမထုတ်ဘဲအလွတ်နေတဲ့ပုဂ္ဂိုလ်တွေဘာမှသူကဘာဝနာတစ်ခုမှမရှိရဘူးဘာလို့လဲဆိုတော့သူကမစ္ဆာရဏိဝရဏတွေပဲဖြစ်နေတာပဲအဲဒီကြောတရားနှလုံးသွင်းတဲ့စိတ်တော့မရှိဘူး အဲတချို့ပုဂ္ဂိုလ်ကတရားနှလုံးသွင်းတဲ့စိတ်ကလေးတွေဖြစ်လာတယ်အဲ့ဒီခါမှာကာမစ္ဆရာနိဗ္ဗာန်လေးကွာသွားတယ်ဒါကြောင့်တရားနှလုံးသွင်းဖို့တရားနာဖို့စိတ်ကူးလိုက်တာတရားနာဖို့စိတ်ကူးလိုက်တာနဲ့ဟောကာမစ္ဆရာလာပြီးတားတယ်နေဦးနဲ့မင်းမသွားနဲ့ဦးမင်းဟိုအလုပ်ကြီးရရှိတယ်ဘယ်သူနဲ့ကတွေ့ရအောင်မယ်မလုပ်အောင်မယ်ဒါလေးမရပဲဖြစ်သွားလိမ့်မယ်ဒီကနေ့ကအရေးကြီးမသွားနဲ့ဦးဒီလိုလုပ်တာပေါ့သူ အဲ့ဒါတိုင်းသာဘုံမှာတရားတရားနာပြီးတော့ကုသိုလ်ဖြစ်မဲ့ဥစ္စာတွေကိုမကြည့်ရအောင်လို့တားလိုက်တာဆိုတော့မသွားနဲ့ဩဟုတ်လားတားလိုက်တယ်ဒါအဲ့ဒါနိဝရဏပဲနိဝရဏဆိုတာတကယ်ကိုအတိပ္ပယ်ရှိတယ်ကွာနိဝရဏတကယ်တားနေတရားအထုတ်ဖို့အကြံတဲ့ပုဂ္ဂိုလ်မှာသာပြီးတော့တားတာတရားထုတ်မယ်လို့ဆိုတော့အရင်မှတရားထုတ်မယ်ဆိုလို့ရှိရင်တရားထုတ်တာကလည်းပဲတဏှာကြီးတဏှာကြီးနဲ့ပြီးတော့မဟုတ်ပဲဟာဘူး တကယ်အားထုတ်ရမှာဆိုတော့မဲ့ကိုရအောင်အားထုတ်ရမယ်ဆိုတော့တော့ကြောင်အားထုတ်ရမှာအဲ့ဒီမှာအခုနေတော့သွားလို့မရှိသေးဘူးဒီဥစ္စာငယ်ပါသေးတယ်အခုငယ်ငယ်ရှိသေးတော့အသက်ကြီးမှကြီးတဲ့ခါကျမှအားထုတ်ရမှာဘယ်လိုရဲကျွေ့ရလဲဘယ်လိုကျွေ့ရလဲကြီးတယ်အဲတချို့လည်းပဲအလုတ်ကိုင်းနေနဲ့ပတ်သက်ပြီးဒီကလာဖြစ်စေဇုံတကူသောကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်ရပေါ့လေသူကကျွေ့တယ်သူက အာဒီနှစ်တော့အเจ้าမညိုသေးပါနောက်တစ်နှစ်မှဆိုပြီးကျွတ်လိုက်ကြတော့ဆိုတာဒီလအเจ้าမညိုသေးနောက်လဒီနေ့ရက်ကဒီခါမှမအားသေးဘူးဘယ်တော့မှဆိုပြီးတော့ဒီလိုချွတ်ချွတ်သွားတယ်ကြည့်တယ်အာနဲ့ချိန်နေကုန်ရင်လည်းကုန်သွားတာအဲ့ဒါပါတော့ဆိုကာမိသနာကနေဒီသူတားမြင်နေတာပဲအဲ့ဒါကအာမတုခင်ကနေဒီတားမြင်တာအာထုတဲ့ခါကာလကျတော့အာထုရင်အာထုရင်တကယ်တည်းမှာရှုလို့မှတ်လို့ဘာဝနာဖြစ်အောင် အမှန်တရားမကျညာစိုက်နေရတာတွေကသူကထွက်ထွက်ပြီးတော့မကောင်အယုံတွေသွားနေတာအခွင့်အရေးယူနေတာကိုဒီမှာတရားထုတ်တဲ့အချိန်ကလေးမှာသူကဝုန်းဝင်ပြီးတော့ကာမိသရအယုံတွေကာမအယုံတွေသိကသွားအသိကသွားတဲ့အချိန်ပြက်တာပေါ့ဟိုမှာ9မိနစ်လောက်စိတ်ကူးနေတယ်ဆိုရင်9မိနစ်လောက်ပြက်သွားတာပဲ10မိနစ်လောက်စိတ်ကူးနေမယ်ဆို10မိနစ်လောက်ဒီမှာဘာဝနာတွေပြက်သွားတာပဲအဲ့ဒါနိဗ္ဗာန်မင်းမသွားနဲ့အောင်လို့မဆိုးတော့လဲဆိုးသလိုပဲသူစားတော့တားတယ်အဲဒါကြောင့်သူကနိဝရဏတရားတွေလို့ခေါ်တယ် အဲကာမင်းသနာလိုပဲဗျာပါရဆိုတဲ့စိတ်ဆုံးမှုတွေလည်းရှိတယ်ဟုတ်လားအဲဒီဗျာပါရဆိုတဲ့စိတ်ဆုံးမှုတွေစိတ်ပြန်လည်းပဲဘာဝနာတွေပြည့်နေတာပဲဟင်းသီနာမိတ်တာတဲ့ကြီးကြီးတာတဲ့အဲသူကလည်းတားတယ်လို့သီနာမိတ်တာလည်းသူကပြည့်ပြင်းတယ်တရားနဲ့စပ်ပြီးတော့ဆိုရင်ပြင်းပြင်းတယ်သူကတရားမာနာမှလည်းပြင်းတယ်တရားစာဥတွေတွေဖတ်ရမှလည်းပြင်းတယ်တရားနှလုံးသွင်းစဉ်းရမှပြင်းတယ်အာထုရမှပြင်းတယ်သူကပြင်းတာပြင်းတာပါလေသူကသူကတော့ကိုပြင်းတယ် ဒီထဲကနေပြီးတော့ကျုပ်တရားထုတ်နေတဲ့သုသနာတွေပေါ်လာတာအံဟောစရာကောင်းနေတယ်ကွာကျေးဇူးတင်စရာကောင်းနေတယ်သူကများအချင်းပြင်းကြတယ်လို့ဆိုတယ်အလုံးသောပုဂ္ဂိုလ်တွေပဲသူရောရှင်ရောရဟန်းရောအကုန်လုံးပဲပြင်းကြတယ်သူကတရားထုတ်ရမှာဆိုလို့ရှိရင်ပြင်းတယ်အကျိုးကကိုအားထုတ်ဖို့ပြောတယ်သူများထုတ်တာတည်းဓမ္မဝင်ပြီးတော့သူကပြင်းနေပြီသူကကိုနဲ့စတဲ့ပုဂ္ဂိုလ်အားထုတ်နေအောင်မလို့ပြင်းကြကောင်းနေတယ်ကတည်းကဒီလိုမှအာမထုတ်ပါလေဆိုပြီးတော့ဒီကနေပြီးတော့ပြင်းပြင်းနေတယ်ဒီလိုကကြီးတယ်သူက အဲဒါသီနာမေယနိဗ္ဗာန်တွေတဲ့သုဒ္ဓအဲပြင်းနေလို့ရှိရင်တော့သူကတရားကတော့မပြည့်ဘူးလုံးလုံးကိုအာမထုတ်ပြဘူးအာထုတ်ပြန်လည်းပဲပြင်းပြင်းကြီးအာထုတ်နေတရားမတိုးဘူးပြင်းပြင်းကြီးအာထုတ်နေလို့ကလည်းတရားကဘာမှမဖြစ်ဘူးကတကဘာမှမတူဘူးမတက်ဘူးအသားမတက်ဘူးအဲဥဒိစ္စကုက္ကုစတဲ့ဥဒိစ္စဆိုတာပြန်နေတဲ့ကုက္ကုစဆိုတာပူပါနာအဲပြန်နေပူပါနေတာလည်းရှိတယ်စိတ်ကအဲဒါလည်းပဲတရားမတက်တော့ဘူးသူကလည်းတမ်းမြစ်တာပဲ ဝိသိကိစ္စတဲ့ယုံမှားအဲ့ဒါကလည်းအရေးကြီးတယ်တရားအားထုတ်လို့ရှိရင်တရားတို့ကိုကြားနိုင်တယ်ဆိုတာလေးဟာမယုံကြည်လို့ရှိရင်လေဟုတ်မဟုတ်ပါမလားဝိသိကိစ္စဖြစ်နေအဲ့ဒါအာမထုတ်ဖြစ်ဘူးတကယ်ဟုတ်မယ်တကယ်ဖြစ်မယ်တကယ်ရမယ်ဒီလိုစိတ်ထဲမှာယုံကြည်မှဒီလေးနဲ့နဲ့ယုံကြည်မှထက်ထက်တန်တန်ယုံကြည်မှတရားဆိုတာအာထုတ်တာကိုအခုကဟုတ်မဟုတ်ပါမလားဆိုနေရင်တော့အဲ့ဒါအာမထုတ်ဖြစ်ဘူး အာထုတ်ရင်အာထုတ်ရင်လည်းဟုတ်မဟုတ်ပါမလားဖြစ်မဖြစ်ပါမလားဆိုတဲ့စိတ်တွေကဝင်နေလို့ချင်းအဲ့ဒီအချိန်တွေကပြည့်နေတာပဲပြည့်လည်းပဲတဲမထူးတဲ့ဘူးအဲ့ဒါကြောင့်သူကလည်းပဲတားမြစ်တဲ့နိဗ္ဗာန်တရားတွေပဲအဲ့ဒီနိဗ္ဗာန်တရားတွေကင်းစင်ပြီးတော့သွားတဲ့အခါမှာဥပ္ပဇာရသမารိဖြစ်တယ်တဲ့ဥပ္ပဇာရသမารိဥပ္ပဇာရသမารိဖြစ်တဲ့အခါကျတော့စိတ်ကလေးဟာဘယ်မှမသွားဘူးဥပ္ပဇာရသမารိမှာ သီတာမိတာမကနှမျိုးလောက်ခွဲပြီးတော့ပြထားပါတယ်အဲ၃မျိုးလောက်ခွဲပြထားတယ်၃မျိုး၃မျိုးသီတာသမားတွေတိုင်းဧကတ္တ၄မျိုးရှိတာမှာဧကတ္တ၃မျိုးကဥစ္စာရသမารိနဲ့ဆိုင်ပါတယ်သမารိသမารိနိမိတ်တုပ္ပဌာနေဧကတ္တ သမာဓိနဲ့မိတ်ထင်ပြီးတော့နေတဲ့ဧကတကတခုဧကတဆိုတာဧကတတခုတည်းသောသဘောကိလေသာတွေနဲ့မရောချက်ပဲနဲ့ကိလေသာပေါ်တွေနဲ့မရောပဲနဲ့စိတ်ကလေးတကူချင်းပြီးနေတာတရားထုတ်တယ်ဆိုတာစိတ်တကူချင်းပြီးအောင်အားထုတ်ရတာနော်စိတ်ကသူကအပေါ်တွေနဲ့ပဲအများအားသူက ຢာကနဲ့ပေါင်းပြီးတော့ဖြစ်လိုက်ဒေါသနဲ့ပေါင်းပြီးတော့ဖြစ်လိုက်မောဟနဲ့ပေါင်းပြီးတော့ဖြစ်လိုက်မာနနဲ့ပေါင်းပြီးတော့ဖြစ်လိုက်ဒိဋ္ဌိနဲ့ပေါင်းပြီးတော့ဖြစ်လိုက်ဝိသိကိစ္စနဲ့ပေါင်းပြီးတော့ဖြစ်လိုက်သူ့မှာအဖို့တွေကိလေသာဖို့တွေအများကြီးရှိတယ်ကိလေသာဖို့တွေနဲ့နေရတာလည်းပဲစိတ်ကပြောတဲ့သူကကိလေသာဖို့တွေနဲ့ပဲစိတ်ကူးပြီးတော့နေရတာသူကပြောနေတယ်အဲဒီအဖို့တွေနဲ့ခွဲပြီးစိတ်ကလေးတကူချင်းတည်အောင်အားထုတ်ရတာကိုစိတ်ကလေးတည်နေအောင်သမထဘာဝနာအားထုတ်တဲ့ပုဂ္ဂိုလ်ကလည်းသမထအာယုံမှာ စိတ်ကလေးတကူချင်းတရားအားထုတ်ရတာအဲဒါသမထနိမိတ်ဒုဌာနေကတာသူကစပြီးတော့ပြသမထနိမိတ်ဒုဌာနေကတာတဲ့သမထနိမိတ်ထင်ပြီးတော့စိတ်တကူချင်းဒီနေတဲ့ဧကတာကတကူတဲ့အဲပထဝီကတိုင်းရှုတယ်ဆိုလို့ရှိရင်မြေပုံသဏ္ဍာန်လောက်ပြီးတော့အဲ့ဒီမှာယူရတာပထဝီပထဝီပထဝီစသည်နဲ့လာယူပြီးတော့ပါဠိလိုဗမာလိုနဲ့မြေမြေဆွေးနေပြီးတာပါပဲ။ လွင်ရင်သာဒီမြေမြေကတိုင်းဝန်းတဲ့မှာစိတ်ကလေးဝင်နေဖို့ဒါပဲလွင်ရင်ပါပဲဒီမှာစိတ်အာရုံပြုအဲမှစိတ်မသွားကြရဘူးဒီကကြားထဲကနေခုနကပြောတဲ့ကာမသန္တာတွေဘာလို့ဝင်ရင်လဲဝင်လာမှာပေါ့ဝင်လာလို့ရှိရင်ဒီအာရုံပြာမိနှလုံးပဲဒီလိုတော့ရတယ်အဲဒီလိုလုံးလို့ကြာတော့စိတ်ကတခြားကိုမသွားဘူးဒီကတိုင်းဝန်းအာရုံထဲမှာပဲစိတ်ကလေးပြီးနေတော့ကတိုင်းအာရုံထဲမှာ အဲ့ဒါဟာသူကသမထနမိတ်ထင်ပြီးတော့နေတဲ့ဧကတပဲတဲ့စိတ်ကလေးတကူတည်းတည်နေတာတဲ့ဘုရားနုဒတိဆိုရတော့ကဘုရားကုံအောင်ယူတယ်ဘုရားနုဒတိဘုရားကုံအောင်ယူရဲ့ဆိုရင်အများအားဖြင့်လူလူကူအောင်ယူတော့သာတော့ဘုရားပုံတော်ပဲအောင်ယူရကြတယ်အဲဘုရားပုံတော်ပဲထောက်အောင်တော့အများအများနားလည်တာအစပြောပါဘုရားပုံတော်ပဲအောင်ယူပြီးတော့မြတ်စွာဘုရား32ပါးသော ယောက်ျားများတို့လက္ခဏာတော်ကြီးတွေနဲ့သင်္ကားသပ်ပယ်ပြီးတော့ထားပုံနဲ့အဲသင်းတဲ့တဲ့သောဘုဂဝေထိုင်နေပုံနဲ့ဘုရားပုံတော်စီရဲမှန်ပြီးအောင်ပြုရတယ်ဘုရားပုံတော်နဲ့သိကလေးပြီးပြီးတော့နေတယ်။ဒါတခြားမသွားဘူးဆိုရင်အဲ့ဒါလည်းပဲသူကသမာဓိအာယုံဘုရားဘုရားနမိတ်ဒီလိုသမာဓိအာယုံတခုလည်းဒီနေတော့နိမိတ်ဒုက္ခနဲ့သမာဓိနိမိတ်ဒုက္ခနဲ့ကာတာလည်း ဒါလည်းပဲစိတ်တကူတည်းတည်နေတာဒါကတော့ကိုအများပုဂ္ဂိုလ်တွေနားလည်ကြတာပြောရတာအမှန်မြတ်စွာဘုရားအလိုရှိတဲ့ဘုရားနုပတိကလည်းအဲ့ဒါကတော့သိပြီးတော့ဗราဏမဟုတ်ဘူးဗราဏအလိုရှိတာကတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကလိုရှိတယ်ဒီနေ့ကဟိုပိဋိတမုဒ္ဒေလုံးကလည်းတော်တော်ကြီးပြောပြီးပါပြီအရဟံ ကိလေသာကင်းဝေးစင်ကြယ်တော်မူပါပေတယ်လို့သူတို့ကလူတကာတွေလောဘဒေါသမောဟကိလေသာတွေနဲ့နေကြသစ္စာပြမှာကိလေသာတွေအကုန်လုံးစင်ကြယ်တော်မူပါပေတယ်ကင်းတော်မူပါပေတယ်အဲအလုံးစုံသောတရားတွေနဲ့သစ္စာပြသိတော်မူပါပေတယ်စသည်ဖြင့်ဘုရားကုံတွေကိုသိပညာချောက်ပြီးတော့နှလုံးသွင်းနေတော့အစတော့လည်းဘုရားကုံနှလုံးသွင်းနှလုံးသွင်းဟိုရေးဒီရေးဟိုကိစ္စဒီကိစ္စတွေသိကသွားအောင်မှာပဲဟောနောက် နှလုံးသွင်းမှာများပြီးလာတဲ့ခါကျတော့အဲဒီဘုရားကုံထဲမှာဒီကလေးကြီးပြီးတော့နေတာပေါ့။မြတ်စွာဘုရားကိလေသာကင်းတော်မူကုန်၊လောဘကင်းတော်မူကုန်၊ဒေါသကင်းတော်မူကုန်၊မောဟကင်းတော်မူကုန်။လုံးသောတရားတွေပြီးတော်မူကုန်။ဇာပင်ဉ္စတရားတွေနဲ့ပြည့်စုံတော်မူကုန်စသည်ဖြင့်ပေါ့။ကိုသီးတဲ့ညတွေနဲ့ကြောက်နှလုံးသွင်းတာတွေဘုရားကုံနေကြီးတောက်ပြီးတော့ဆက်ပေါ်နေတဲ့ခါ။သာဓုသမထနမိတ်တွေရှင်းနေတာပါပဲ။ သမဏနမိတ်တွေခြင်းလို့ဟာပြီးတော့မေတ္တာဘာဝနာပွားများတယ်ဆိုပါတော့ဟုတ်လားမေတ္တာဘာဝနာပွားများတဲ့အခါကာလမှာအဲဒီလိုတယောက်ကိုယူဇီစုပြီးမေတ္တာပို့လို့ရှိရင်ညီသူညီဝါချမ်းသာပါစေဘေးကင်းပါစေရန်ကင်းပါစေအန္တရာယ်ကင်းပါစေနှလုံးသွင်းပြီးတော့နေအဲဒီပုဂ္ဂိုလ်ချမ်းသာစေလိုတဲ့စိတ်ဘေးအန္တရာယ်ကင်းစေလိုတဲ့စိတ်ကြီးတဲ့ဆက်ပြီးတော့ပြင်းနေအဲ့ဒါလည်းပဲစိတ်သမာဓိနိမိတ်မှာဒီနေတာပဲ နောက်အများစုအနေအားဖြင့်အလုံးစုံသောသတ္တဝါတွေချမ်းသာပါစေလို့မေတ္တာပို့လို့ရှိနေအလုံးစုံသောသတ္တဝါတွေချမ်းသာစေလို့လည်းစိတ်ကြီးဖြစ်နေတဲ့အခါမှာသမာဓိနိမိတ်ကြီးနေတယ်လို့ဆိုရမှာမဟုတ်ဘူး။သက်သက်ဝင်တဲ့နှလုံးသွင်းတဲ့ဆိုပါတော့အာနာပါနာကမ္မထာရောက်လာ။ဟုတ်လား။နှာခေါင်းမှာတိုက်ပြီးတကလား။နာသီးကျနှာခေါင်းများတိုက်ပြီးတော့ဝင်လိုက်ထွက်လိုက်ဒါလေးစူးစိုက်တာ။အဲဝင်နေထွက်တယ်ဝင်နေထွက်တယ်ဒါလေးနှလုံးသွင်းနေတော့ အစတော့ဟိုဒီစိတ်တွေပေါင်းမှာပဲနောက်ရှိပေါ်များတဲ့ကဘယ်မှမသွားဘဲနဲ့ဝင်လိုက်ထွက်လိုက်ဒီနေမဲ့ဒီအဲ့ဒါဟာသမာဓိနမိတ်ကြီးနေတာပဲစိတ်ကိုချင်းကြီးနေတာပဲအဲ့ဒါလည်းပဲဧကတပဲတဲ့ဒါလည်းဧကတပဲအဲ့ဒါကသမာဓိနမိတ်ကြီးတယ်ဆိုတာကတော့ဥပ္ပစာသမာဓိလည်းရှိတယ်ဗနာသမာဓိလည်းရှိတယ်မျိုးရှိပါတယ်သောသောဘဲကဥပ္ပစာသမာဓိပေါ့ဇာန်ရောက်သွားတဲ့ခါကျဗနာသမာဓိရောက်သွား နောက်ဒါနာဝေါသကုပ္ပဌာနေကတ္တဒါနာဝေါသကသွန်ကျဲပေကလှူဒါန်းနေတဲ့နေရာဖြင့်အာယုံထင်ပြီးတော့နေတဲ့ဒီကတ္တပဲစိတ်တကူတည်းတည်နေတာဒါကသာဂာနုတ္တိသာဂာနုတ္တိကမ္မနာနှလုံးသွင်းတဲ့ပုဂ္ဂိုလ်တွေသွန်ကျဲပေကလှူဒါန်းမှု ပြည့်စုံတဲ့ပုံကိုယ်တွေကမိမိဆိုရဲ့သိကလူဒန်းသားတွေရဲ့ရောလူဒန်းသားတွေကိုပစ္စည်းကိုမတွေ့တာပဲနဲ့လူဒန်းခဲ့တာတွေအဲလူကံပုံကိုယ်တွေလူကြီးတိုင်းလူကြီးတိုင်းပြည့်လူခဲ့ဘူးတာလေးတွေအဲဒါလေးတွေပြန်စဉ်းစားနှလုံးသွင်းပြီးတော့သင်ញင်လိုက်တဲ့အခါကလားတခြားတစ်ပါးစိတ်တွေမဝင်မဲနဲ့ဆိုရဲ့သိကလူဒန်းမှုလေးပေါ်မှာစိတ်ကလေးငြိမ်ပြီးတော့ဒီးနေတာစိတ်တကူတည်းဖြစ်နေရတာဒါနာဝတ္တကုအနိကတ္တပဲနောက် ဝေယလက္ခဏုပဌာနေကတတယ်ဟောငါဥပဒနာဥပဒနာယောဂီပုဂ္ဂိုလ်တွေနဲ့ဆိုင်တာဝေယလက္ခဏုပဌာနေကတအပြည့်လက္ခဏာကြီးတဲ့ထင်နေတာတဲ့ဥပဒကဥပဒကနာယောဂီပုဂ္ဂိုလ်တို့ဥပဥပဒနာကျယောဂီပုဂ္ဂိုလ်တွေဧကတပဲဝိပဒနာကျတဲ့ပုဂ္ဂိုလ်အစတော့ကြွားကြောဝါခြေတိုင်းခြေတိုင်းယုံနာရှုရှုနေတာပဲဘယ်ဖြစ်တာပြက်တာတွေပဲသိအောင်မလဲဘာမှမသိသေးဘူးသူကပေါင်းနေပိန်နေစသည်ဖြင့်ဖြစ်ခဲ့ယုံနာလေးတွေရှုနေရတာပဲခြေတိုင်းခြေတိုင်းလိုက်ရှုနေရတယ် ဒီထဲကနေပြီးစိတ်တွေကတခြားထွက်ထွက်သွားလိုက်ပြီးအဲဒါနိဗ္ဗာန်တွေပဲအဲဒါတွေကိုမှတ်မှတ်ပြီးတကားပဲတက်သွားတယ်။ကြောက်လို့နောက်တခြားတစ်ပါးအစိတ်မသွားဘူးဆိုတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းအာယုံလေးတွေရုပ်နဲ့နာလေးတွေပိုင်းခြားပြီးပိုင်းခြားပြီးရနေပြီးနောက်တော့အပြည့်အပြည့်တွေကြီးရှင်းလာတယ်မှတ်တိုင်းမှတ်တိုင်းပျောက်ပျောက်သွားကြီးတယ်ပဲပြီးနေတာမရှိဘူး။ဘုံသဏ္ဍာန်ထေရမရှိဘူး။ကောင်းနာမှလည်းကောင်းနာပျောက်သွားပိန်နာမှလည်းပိန်နာပျောက်သွားကိုယ်ရသနာမှရင်ကိုယ်ရသနာလေးတွေရှိကနေရှိကနေပျောက်သွား။ မြင်လာကြတာတွေမှလည်းကြောက်သွားစိတ်ကူးတွေမှလည်းစိတ်ကူးတွေကြောက်သွားတာပဲအဲညောင်းတာဝေဒနာချင်းခင်ခဲ့တာဝေဒနာတွေမှလည်းနေဝေဒနာတွေဟာကြောက်သွားတာပဲသူ့တဲ့စိတ်တွေလည်းကြောက်နေတာပဲဘာမှအထည်ပြကြလို့မရဘူးသူတိုင်းသူတိုင်းဟာသူတိုင်းသူတိုင်းမှတိုင်းမှတိုင်းဟာအာယုံရောသိရောပျောက်ပျောက်နေတာကြီးတဲ့တွေ့နေတယ်အဲ့ဒါဝေရလက္ခဏာပြည့်လက္ခဏာရှင်းနေတာဒါဘင်္ဂညာဉာဏ်ကြမှာရှင်းနေတယ်ဥစ္စာအသာနာတင်တာမဟုတ်ဘူးတော်လေးရောက်လာမှာ အဲ့ဒါလည်းစိတ်တွေကိုကြည်စိတ်တွေကိုဒီပြီးနေတာပဲတဲ့ဒီခါကာလပဲအဲ့ဒီလိုပြီးနေတဲ့သမာဓိတွေဟာဥစ္စာရသမာဓိလက္ခဏာရှိပါတယ်လေဥစ္စာဥစ္စာရအပနာဇံမဟုတ်သေးဘူးပေါ့လေမနာဇံမရောက်သေးခင်ပြီးနေတာအဲ့ဒါဥစ္စာရသမာဓိတဲ့និဝရဏတရားတွေကင်းစင်နေပြီဥစ္စာရသမာဓိအပနာသမာဓိဆိုတာကတော့ဇံသမာဓိတွေပဲတဲ့ဇံသမာဓိတွေ ဒါကတော့ကတိုင်းစကြည့်တော့အာယုန်နမိတ်တွေထဲမှာစိတ်ကလေးဝင်ပြီးတော့ဒီနေတယ်လို့တခါလေအကြောင်းကြောင့်မဆက်ရပဲနဲ့သူ့အာယုန်နဲ့သူဒီပြီးတော့နေတယ်ဇန်စိတ်ကလေးပဲကောဇန်ဆိုတာလည်းစိတ်ကလေးပါပဲဒီရနေတဲ့စိတ်ကလေးပဲအဲ့ဒါအပနာသမารိခေါ်တယ်အဲဥဇာရသမารိပနာသမารိနောက်ခဏိကသမารိတဲ့ခဏိကသမารိဆိုတာခုနဝေယလက္ခဏာသင်တဲ့သမารိမျိုးပဲလားဒါ ဝိပဿနာသမာဓိရဲ့ဝိပဿနာရှုတဲ့ခါကာလမှာအခိုက်အတန့်များပြီးတယ်ဟိုဇန်သမာဓိများလို့ဇန်သမာဓိများလို့သူကတရားကြီးဒဇင်ကြီးအကြာကြီးပြီးနေတာမဟုတ်ဘူးရှုတိုင်းရှုတိုင်းအာယုံလေးမှာတာယုံမှာတစ်ခါတာယုံမှာတစ်ခါဒီလိုပြီးတာကိုအဲ့ဒါကိုခဏိကသမာဓိခေါ်တယ် ဏမတ္တဖြစ်ပြီးကောသမာဓိခဏမတ္တဖြစ်ပြီးကောစိတ်တခဏမျှကလေးဒီတော့သမာဓိပဲစိတ်ခဏလေးစိတ်ချစ်ခိုက်ခဏလေးပဲဒီရဲတဲ့သူကဒါပေမဲ့လို့သူကလည်းပဲအားကောင်းနေတဲ့ခါကျတော့ဟိုဇန်သမာဓိလိုပါပဲဒီစိတ်ဖြစ်တဲ့အခါ ဒီတစ်ခါမှလိုက်ဒီတစ်ခါရှုလိုက်တဲ့စိတ်ကလေးဖြစ်တဲ့အခါမှာအဲ့ဒီစိတ်ကလေးခိုက်တာပြီးတာနောက်တစ်ခါရှုတော့လည်းသူကဒီလိုဒီနေတာနောက်တစ်ခါရှုတော့လည်းဒီလိုဒီနေတာပဲသူကအပြောင်းလဲမရှိဘူးအာယုံတွေပြောင်းသွားပေမဲ့လို့ပြီးကြီးပုံကတော့မပြောင်းဘူးဒီတိုင်းပဲတချို့တည်းပဲဒီနေတာပဲအဲတမာရီကောင်းလာတဲ့အခါကျအဲ့ဒီတိုင်းပဲဖြစ်နေတယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအေးအဲ့ဒီတမာရီမျိုးကိုမှမဖြစ်ဘူးသေးဘူး ဒီသမာဓိမျိုးဖြစ်ပုံတိအောင်ကိုယ်ကလည်းမစဉ်းစားမစဉ်းကျင်သေးဘူးဘူးသေးဘူးဆိုတဲ့ပုံကိုတချို့ကတော့ဝိပဿနာရှုတာဟာတော့အား၆ပါးကဒီတိုင်းဒီတိုင်းနဲ့ရှောက်ရှုနေတာသမာဓိဖြစ်မှမသိဘူးသူကဒါတွေပြန့်လွင့်နေတယ်လို့တချို့ကပြောကြတယ်ပြန့်လွင့်နေတာပဲသမာဓိမဖြစ်ဘူးတဲ့ကအဲမြင်တာရှုလိုက်ကြားတာရှုလိုက်ကိုယ်အာယုံရှုပြီးအာယုံရှုနေတာဒါတွေကသမာဓိမဖြစ်ဘူးဆိုပြီးတော့တချို့ကဒီလိုပြောကြတာသူကသမာဓိကမဖြစ်ဘူးသေးတာကို ဒီလိုမဖြစ်ဘူးသေးတော့သမာဓိဆိုတာသူကောင်းကောင်းမသိဘူးသူကသမာဓိဆိုတာဟာတခါလေတအာယုန်ထဲမှာတီးနေမှသူကသမာဓိဆိုလို့အောင်းနေတာပါဒီသာဝေကျမ်းကရာအချင်းဆိုရင်လည်းသူပြောတာကလည်းခက်ကြိုက်ကြိုက်ပါပဲသူကဟောလို့ဆိုဧကကတာလို့ဆိုရတာကိုဧကကတာဧကတခုဧကကအာယုန်ဖို့ဒီခုရီတော့အာယုန်ဖို့ရှိတယ်လို့သူကဆိုရတာပါအဲ့ဒါနဲ့ သမာဓိဆိုရင်တခုတည်းသောအာယုံကိုသာကြည့်ရမယ်အာယုံနှစ်ခုပြုလို့ရှိရင်အဲ့ဒါသမာဓိမဖြစ်ဘူးဒါတော့မြင်နိုင်ကြတဲ့လွား၆ပါးကပေါ်တဲ့ဟာတွေကြောက်ပြီးတော့ယူနေတာအာယုံညနေတော့သမာဓိမဖြစ်ဘူးလို့ပြောတာဒီလိုအပြည့်တင်ပြီးတော့ပြောကြတာကိုဒါကသမာဓိအကြောင်းသူကကောင်းမသိလို့ပြောတာပါပဲအဲဇာသမာဓိကပဗန္နာသမာဓိခေါ်တယ်ကတိုင်းစားကြည့်တော့အာယုံမှာကြံနေတည်နေတယ်သူကတော့ ပထဝီပထဝီပထဝီစသည်ဖြင့်တကယ်ရှုလိုက်တာအဲဒီကတိုင်းပထဝီကတိုင်းနမိတ်မြေကတိုင်းနမိတ်ဟာကြာနဲ့တည်နေတာဖြစ်ပြမရှိဘူးမြဲပြီးတော့တည်နေတာဟိုကသွက်သက်ဝင်တဲ့ရှုတဲ့ပုဂ္ဂိုလ်ကလည်းသွက်သက်ဝင်တဲ့နမိတ်ထင်လာတဲ့အခါကျတော့သွက်လိုက်ဝင်လိုက်ဟာတကားတဲ့အတွင်းဝင်သွားလိုက်အပြင်ထွက်သွားလိုက်ဒီလိုသာနေတာကိုအာယုံကတော့ကြာနဲ့ပဲအပြတ်မရှိဘူးအပြတ်မရှိဘူးအပြတ်ချားမရှိဘူးသူကဟိုကျိုးဟာတကားတဲ့ဆွဲလိုက်ထုတ်လိုက်ဆွဲလိုက်ထုတ်လိုက်နေသလိုတကားတဲ့

ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာအဟောင်းတွေပဲထပ်ခါထပ်ခါတွေ့နေသေးတယ်ဖြင့်အဲဒီဝိပဿနာမစင်ကြယ်သေးဘူးအကျတမ်းမကြသေးဘူးအဲအသိအသိတွေထင်မှန်းပါမြင်တိုင်းမြင်တိုင်းအသိကြားတိုင်းကြားတိုင်းအသိတွေ့တိုင်းတွေ့တိုင်းအသိရှုတိုင်းရှုတိုင်းအသိအသိကြီးတဲ့ပဲတခါလဲဖြစ်ပြီးရင်ပြောက်တာဖြစ်ပြီးရင်ပြောက်တာအသိအသိကြီးတဲ့ပဲအဲဒီလိုထင်နေမှမြင်မှသူစားပရမတ်အသိတွေကိုအမှန်ယုံနာနေဆိုတာ နှစ်ကြိမ်အောင်ပြုလို့မရဘူးတစ်ကြိမ်နဲ့အောင်ပြုလို့ရတယ်နှစ်ကြိမ်အောင်ပြုလို့မရှိဘူးယုံနာတရားတွေကတခဏရှိတာပဲတရားစီးလက်တယ်လို့ပဲတရားစီးလက်တာတခါလိုက်တာပဲနောက်တစ်ခါထပ်ပြီးတော့ဒီဒီဟာပြန်ပေါ်လာမဟုတ်ဘူးနောက်တစ်ခါလက်ထားတာအပြစ်ဆက်တာလို့ပဲသွားကြောက်ပါမှာဖြစ်ပေါ်နေတဲ့ယုံနာတွေအသေးကြီးတယ်ပဲမြင်တာလည်းသိကြတာလည်းသိအကုန်လုံးအသေးအသေးကြီးတယ်ပဲအခုလိုပြောဆိုနေတဲ့အတန်တွေလည်းအသေးကြီးတယ်ပဲအဲပြောဝဲကြတဲ့စိတ်တွေလည်းအသေးအသေးကြီးတယ်ပဲ နားကြနေတဲ့ပုဂ္ဂိုလ်ကလည်းအသိသိဒီပဲကြားတာတွေကကြားပြီးရင်ကြောက်သွားရင်ကြားပြီးရင်ကြောက်သွားရင်သူတို့ကြောက်လိုက်တယ်အဲ့ဒါတွေကအသိသိကြီးတယ်ပဲအဲ့ဒီတော့အသိသိတရားတွေကိုအသိသိတရားတွေနေရာချင်းသိပြီးတော့ဒါရုံချင်းပိုင်းခြားပြီးတော့အဖြစ်ပြက်တွေနဲ့သင်နေမှာဝိပဿနာဆိုတာဖြစ်တာဒါကြောင့်မို့ဝိပဿနာဆိုတာကတော့ပပနာသမารိမဟုတ်ဘူးတဲ့ခဏိကသမารိတဲ့တခဏမျှပဲတည်ရဲ့ဥမာ အောင်းတယ်လို့မှတ်တဲ့အခါကာလအဲ့ဒီစိတ်ကလေးတစ်ခဏမျှပဲအောင်းတဲ့အာယုံမှာကပ်ပြီးတော့ကြည်ပါပိန်တယ်လို့မှတ်တဲ့အခါကာလပိန်တဲ့အာယုံမှာကပ်ကြည်ပါညောင်းတယ်လို့မှတ်လိုက်ကြရင်လည်းညောင်းတဲ့အာယုံမှာကပ်ပြီးကြည်ပါနောက်တစ်ခါညောင်းတယ်လို့မှတ်ရင်လည်းအဲ့ဒီနောက်တစ်ခါအာယုံမှာကပ်ပြီးတော့ကြည်ပါအဲနာတယ်လို့မှတ်ရင်လည်းပဲပထမတနာအာယုံပေါ်မှာစိတ်ကလေးကပ်ပြီးတော့နောက်တစ်ခါနာတယ်လို့မှတ်လည်းနောက်တစ်ခါနာတဲ့အနာပေါ်မှာအာယုံစိတ်ကလေးကပ်ပြီးတော့ကြည်ပါအဲဒီတော့ ကာယုံတရားယုံမှာတစ်ခါတစ်ခါတည်တည်သွားတဲ့ဥစ္စာဒါကခဏိကသမารိပဲတဲ့အဲ့ဒီခဏိကသမารိနဲ့မှဝိပဿနာဉာဏ်ဖြစ်တယ်ခဏိကသမารိနဲ့ဝိပဿနာဉာဏ်ဖြစ်ပြီးတော့စဉ်တိုင်းတက်သွားမှအရိယာမေဖို့ရောက်တော့မေသမารိဖို့သမารိတွေပြရမှာကိုအမိသွားမှာအဲ့ဒီတော့အဲ့ဒီသမารိဟာဘယ်လိုလက္ခဏာရှိသလဲဆိုလို့ရှိရင်သမารိဟာ အာဝိခေပလက္ခဏာရှိတယ်တဲ့မပြန့်လွင့်ခြင်းလက္ခဏာရှိတယ်တဲ့အာဝိသာရလက္ခဏာရှိတယ်တဲ့ပြန်ကျဲမသွားခြင်းလက္ခဏာလည်းရှိပါတယ်တဲ့တူတူပါပဲပြန်လွင်သွားတယ်ဆိုတာနဲ့ပြန်ကျဲသွားတယ်ဆိုတာဘောဟာရလေးနည်းနည်းပါးပါးလောက်ပဲထူပါတယ်ဆိုအဲဒါပြန်လွင်သူတို့အာယုံနဲ့ပြန်လွင်ပြီးတော့မသွားဘဲနဲ့ရှုရရှုရအာယုံမှာကပ်ပြီးတကလားတီးသွားသမထ သမာဓိဆိုရင်တော့တခုရီသောအာယုံမှာသူရှုနေရပသွေးချင်းလည်းပသွေးဒီကတိုင်းပေါ်မှာလည်းခါတယ်ဒီပေါ်မှာကြံနေတည်နေဝိပဿနာသမာဓိဆိုရင်တော့ဝိပဿနာရှုရတဲ့အာယုံလေးပေါ်မှာရှုရရှုရအာယုံပေါ်မှာကကနေကကနေတည်သွားတာပဲအခုဖောင်းတာပေါ်လာတဲ့ကဖောင်းတာရှုအဲ့ဒီဖောင်းတာပေါ်မှာတည်တာပဲနောက်ပိန်တာပေါ်လာပိန်တာရှုပိန်တာပေါ်မှာတည်တာပဲနောက်တစ်ခါဖောင်းတာပေါ်လာရင်လည်းအဲ့ဒီပေါ်တည်တာပဲဒီကစိတ်ကူးစဉ်းစားတာပေါ်လာစိတ်ကူးစဉ်းစားတာလေးမှာအဲ့ဒီစိတ်ကူးစဉ်းစားတဲ့အာယုံလေးပေါ်မှာတည်တာပဲ ဒါကလက်ကွေးလိုက်လို့ရှိရင်ကွေးတာပုံမှာဒီဆန်းနေတဲ့ဆန်းတာပုံမှာဒီပေါ်ရပေါ်ရဖြစ်ရဖြစ်ရအာယုံကိုလိုက်ပြီးတော့ရှုရှုရရှုရအာယုံမှာစိတ်ကလေးရတဲ့ခါနဲ့ကကနေကကနေပြီးတော့ဟဲ့လားခဏိကသမารိခေါ်တယ်ဒီသမารိကလည်းပဲစပြီးအာထုခါသမှာကောင်းကောင်းမထင်ရှားသေးဘူးအာမကောင်းသေးဘူးအဲခုနကပြောတဲ့ကိုပြည့်ပြီးပြည့်နေတဲ့နိဝရဏအာယုံတွေနိဝရဏ နိဝရဏစိတ်တွေကင်းပြီးသွားတဲ့အခါကျတော့မှစိတ်ကလေးတကိုယ်တည်းချင်းတီးနေတဲ့အခါကျမှဒီအာယုံအာယုံနဲ့စိတ်နဲ့ကပ်ပြီးတော့သမာဓိအားကောင်းပြီးတော့လာတယ်ဒီကားလေဒီကပြည့်ပြည့်ချလိုက်တယ်လို့ပဲဒီကားလေမှတ်တိုင်းမှတ်တိုင်းမှတ်ရအာယုံလေးမှာပြည့်ချလိုက်တယ်လို့ပြလိုက်တော့ဒီကားလေထိထိပြီးကပ်ကပ်သွားတယ်ဥပမာသဘာဝဒီမြေပြော့ရော့မှဆိုရင်ချုံညွန်ရာဝုစုနဲ့လှာနှုတ်နဲ့ဒီကားလေစိုက်လိုက်လို့ရှိရင်လေဘယ်မှမသွားဘူးတန့်နေကြတော့တာ ခုမှအမှန်တရားလေးလာတဲ့ဆိုင်ကြီးတွေကိုချလိုက်လို့ရှိရင်ကြရတယ်တန့်တယ်ဆိုပြီးနေတာဘယ်မှလိမ့်မသွားဘူးဟာအဲကလေးတွေဘာတွေကစားတာရှိတယ်ကော်စည်းတွေဘာတွေနဲ့အဲ့ဒါကော်စည်းတွေဘာတွေနဲ့ဟာပြစ်လိုက်လို့ရှိရင်နိုင်ရပြစ်လိုက်နိုင်ရဘက်ကနေဆိုကနေတာပဲမရွေ့ဘူးတိုင်ပြစ်လိုက်တဲ့တိုင်မှာဘက်ကနေကနေမရွေ့ဘူးအဲ့ဒါလိုပဲရှူရရှူရအယုံမှာတခါလဲကပ်ကပ်ပြီးတော့သွားတဲ့သဘောလေးကပ်ကပ်ပြီးတော့တည်သွားတဲ့သဘောလေးအဲ့ဒါ ဝိပဿနာအရာမှာသာခဏိကသမารိရဲ့အဲဒီသမารိကိုဒီမှာလက္ခဏာနဲ့သောမုတ်ကလေးကဆိုရတယ်ဟုတ်လားအဲဒီသောမုတ်ကလေးဆိုရအောင်ပြန်လွင်မဲ့ထွက်ကလျက်ပြီးပြီတဲ့ပြန်လွင်ပြီးတော့ခြားတစ်ပါးအာယုံပြီးတော့ထွက်မသွားပဲနဲ့အာယုံနဲ့စိတ်နဲ့ကပ်ကပ်ပြီးတကလား အာယုံပေါ်မှာစိတ်ကလေးရတဲ့ခါတည်းပြစ်ပြစ်ပြီးတော့တင်လိုက်တော့ကပ်ကပ်ပြီးသွားတယ်လို့ပဲပြီးတည်သွားတာတဲ့ဒါကလည်းအဲ့ဒီတမာရီမျိုးဖြစ်ဘူးမှသိတယ်မဖြစ်ဘူးရင်သိမသိသေးဘူးမဖြစ်ဘူးရင်ဟိုပဗ္ဗနာတမာရီကတော့တွေးကြည့်လို့ရတယ်ဒီခဏိကတမာရီမှာတွေးလို့မရဘူးကွာသူကတစ်ခါမှလိုက်တစ်ခါကပ်ကနေသွားလိုက်တစ်ခါမှလိုက်တစ်ခါကပ်ကနေသွားလိုက်သူကလည်းသူကလည်းအာညာကိုက်ပြီးတော့သွားတယ်အမှန်ကောင်းတဲ့တမာရီလေးပဲအဲ့ဒီတမာရီကိုပြောတယ်ကွာ အဲဆိုရမယ်ပြန်လွင့်မဲ့ထွက်ကလည်းရဲ့ဒီဒီပြန်လွင့်မဲ့ထွက်ကလည်းရဲ့ဒီဒီပြန်လွင့်မဲ့ထွက်ကလည်းရဲ့ဒီဒီ မာရီအားကောင်းလာတဲ့အခါဝိပဿနာသမာဓိကအဲ့ဒီတိုင်းပဲဖြစ်တာပဲပေါ်တိုင်းပေါ်တိုင်းဟာအာယုံကိုမှတ်တိုင်းမှတ်တိုင်းအာယုံလေးမှတစ်ခါတည်းပြည့်ပြည့်ပြီးတော့ကတ်ကတ်သွားတော့တခြားပဲမှပြမသွားဘူးသမာဓိမဖြစ်ခင်ကတော့ဒီအာယုံတစ်ခုကိုရှုနေရင်ဟိုအာယုံတစ်ခုသွားတော့မလို့လို့ပဲခဏမကြီးမလို့ပြင့်နေမတည်တာဘူးအဲသမာဓိဖြစ်လာတဲ့အခါကျတော့မှတ်ရမှတ်ရအောင်မှတစ်ခါတည်းကတ်ကနေကတ်ကနေကြက်ကြက်သွားတာဘူး နာကမှတ်လို့လည်းကောင်းတယ်စီးစီးပိုင်ပိုင်နဲ့မှတ်လို့ကောင်းတယ်အဲ့ဒါခဏိကသမာဓိပဲပြန်လွယ်မဲ့တွေ့ကားလျက်ဒီနောက်သံပိဏနာရတာရှိတယ်စိတ်တစေတသိကနာသံပိဏနာရသောစိတ်စေတသိတရားတွေကိုပေါင်းစည်းစေခြင်းဟာသူကိစ္စပဲတဲ့အစတုန်းကတော့ဟိုအာယုံပြုလိုက်ဒီအာယုံပြုလိုက်ဟိုသွားလိုက်ဒီသွားလိုက်စိတ်တွေဟာ ဒါလည်းကစင်ငရဲဖြစ်နေတဲ့သဘောရှိတာပဲအဲ့ဒါတွေကသမာဓိဖြစ်လာတဲ့အခါကျစိတ်ကလေးကတခါလဲစုပြီးတော့အာယုံစီကိုစုဝင်သွားသလိုပဲဘယ်မှမသွားဘူးပြန့်မပြန့်ကျဲဘူးတောင်နဲ့အခုဒီတော့အာယုံထဲမှာတခါလဲစုပေါင်းပြီးတော့လုံးပေးသလိုဘာနဲ့တူတယ်ဆိုရင်ဒီကာမုံနေဂျုံမုံနေ တမုတ်စီတမုတ်စီသူ့အသူနေချင်းပြန်ကျဲအဲ့ဒါတွေကိုရေလေးနဲ့ဆွလိုက်တဲ့အခါကျတော့အမှုန်တွေတစ်ခုနဲ့တစ်ခုနဲ့ကပ်သွားလုံးသွားအလုံးခဲဖြစ်သွားအဲ့ဒါများလို့ပဲတဲ့အဲသမ်းမြုပ်တရားသစ္စေတေတရားတွေကသူတို့အာယုန်လေးစီကိုပြန့်ပြီးမပြေးသွားရအောင်ဒီသမာဓိကနေပြီးစုလုံးပြေးသလိုပါပဲတဲ့ဇလုံးနဲ့တခါလဲမှားရမှားရအောင်လေးမှာတခါလဲစုစုပြီးတော့သွားတာဒီညခါကာလမှာဒီဒိဋ္ဌာမီတို့ရှိတယ်ဒိဋ္ဌာမီဟာ ကြံ့ကြယ်ကြီးထိုးလို့ရှိရင်လည်းကြံ့ကြယ်ကြီးဖြစ်တယ်စုအောင်လုပ်လို့ရင်လည်းစုလို့ရတယ်အဲစုပြီးတော့ထိုးလိုက်တဲ့အခါကျတော့ဟိုမှာဖြစ်တဲ့ဟာတွေကတခါပြီးပြီးသားသားမြင်ရတယ်ကြံ့ကြယ်ကြီးဆိုတဲ့အခါကျတော့တဲပြီးတော့မပြီးတော့ပြားပြားကြီးပဲအဲ့ဒါလိုပဲအခုသမာဓိအားကောင်းလာတဲ့အခါကျတော့အဲ့ဒီဓမ္မီကစုထိုးလိုက်တယ်လို့ပဲတခါလေอืมသိစေသိတိဟာအခြားတစ်ပါးအာယုန်ဒီကိုဘယ်မှမပြေးသွားပဲနဲ့ရှုရရှုရအာယုန်လေးတခါတခါတန်းနဲ့တန်းနဲ့ကြာသွားတာပဲအမှန်ကောင်းတယ် တန်းနဲ့တန်းနဲ့ကြတော့ဒါလည်းကိုယ်တိုင်တွေ့မှဖြစ်မှာမတွေ့သေးရင်တော့မသိဘူးကျွာကျွာအောင်လေးမှသူကချိန်ထားသလိုပဲသူကခါတော့ဟိုကပေါ်လိုက်ပေါ်လာလေးနဲ့စိတ်ကလေးအဲ့ဒီမှာပဲတန်းသွားတော့တိတ်နေရမသွားဘူးအဲ့ဒီသမာဓိမျိုးမတွေ့ဘူးတဲ့ပုံကိုယ်တွေကဒီရှုမှတ်နေတဲ့ဥစ္စာပုံသဏ္ဍာန်ထေရတွေဒီရောက်နေမှာပေါ့အစသည်ဖြင့်ဒီလိုပြောကြသူကဒီသမားကြီးမှမရောက်သေးပဲဒီသမားကြီးရောက်တဲ့ခါကျသဘောတရားလေးတွေကဖမ်းတာဘေးအကျယ်အပြန့်နေသွားနေတာမဟုတ်ဘူးအဲအခု

စွမ်းကျင်နမိတ်မှာဝတ္ထုသန့်စင်ညီမျှခြင်းစွမ်းကျင်နမိတ်မှာဝတ္ထုသန့်စင် ရကရိယာဝတ္ထုတန်ရင်စင်ကြယ်ခြင်းကိုပြုခြင်းတဲ့ဒါကနေ့ကဓမ္မဝိဇ္ဇာတမုဇဉ်ခါကပြောခဲ့ပါပြီဝတ္ထုဆိုတာမိမိကိုယ်ပဲမိမိကိုယ်တန်ရင်စင်ကြယ်ရမယ်ညာဆိုလို့ရှိရင်လက်သက်ကြည့်တဲ့ရှင်နေရင်ကြပြည့်ဘောင်းတို့သမင်းတို့ရှင်နေလို့ရှင်ရိတ်ကြီးရေမိုးချိုးပန်းရင်းစင်ကြမှုလောက်အောင်ပါအဝတ်တွေဘာတွေမြင်နာနေလို့ရှင်လည်းဝတ်တွေဘာတွေကြောက်အခန်းတွေဘာတွေမတန်ရှင်းရှင်းနေလဲမိုက်တွေဘာတွေလဲတန်ရှင်းအောင်လို့ အဲဒါမိမိကိုယ်ရောမိမိအသုံးဆောင်နေရောပန်းပြအောင်လည်းလုပ်ပေးခြင်းဟာဒါဝိသုသစင်တာပဲတရားထုတဲ့ပုဂ္ဂိုလ်မှာတရားမတတ်တဲ့ခါတခါတခါဒါလေးတွေလုပ်ရတယ်ဒါတွေချုပ်နေလို့လည်းပဲတရားမတတ်ဘဲနဲ့နေရတယ်ကောတန်ရှင်းစင်ကြယ်တော့စိတ်ကြည်နေပြီးတော့သမာဓိလည်းဖြစ်တယ်ဉာဏ်လည်းဖြစ်တယ်ဒါကြောင့်မို့ဒါလုပ်ရမယ်တဲ့ဘာနဲ့တူလို့ဆိုရင်ဒီကစီမီခွက်တို့ ဒီနာမီမိခွက်တို့ဆိုတာရှိတာပါရှိရအခုတော့အဲ့ဒါတွေခုလူတွေကနောက်မှနောက်မှကြည့်လာတဲ့ကလေးတွေကသိတော်သိမှာမဟုတ်ဘူးသူကမိခွက်ကမရှိတော့ဘူးသူကဒါမိရည်ကျဖြစ်နေတယ်အဲ့ဒါစီမိခွက်ဒီနာမီမိခွက်တွေကအဟောင်းဆိုလို့ရှိရင်သိမသာခြင်းဘူးမိခွက်ကလည်းအဟောင်းပို့တိုက်ပြီးတော့ထားတာမဟုတ်ဘူးကြီးတွေညော်တွေနဲ့ဒီတွေကလည်းအဲ့ဒီတော့အဟောင်းနေဖြစ်အပြင်မှာကြီးတွေညော်တွေနဲ့မိသားကလည်းအဟောင်းကြီးတွေနဲ့ဆိုရင် အဲ့ဒါအဲ့ဒီမိတော့ဟာကောင်းကြီးလင်းလင်းသန့်သန့်ရှင်းရှင်းမလင်းဘူးလေသန့်သန့်ရှင်းရှင်းမလင်းဘူးအခုနားလည်မှာကတော့ဒီဖာမီးတွေပါလေကြီးတွေပေးနေလို့ရှင်းတော့မလင်းဘူးပေါ့လေအဲ့ဒါနဲ့လည်းအတူတူပါပဲဟုတ်လားဒါမလင်းဘူးအဲမိဘကလည်းပဲဆေးကြောတုတ်တဲ့ပါရှင်းအောင်လုပ်အသိဉာဏ်နဲ့လဲပေါ့လေစီလည်းပဲအသိထက်မိသားလည်းပဲသန့်သန့်ရှင်းရှင်းမိသားအသိထက် ထည့်ပြီးထုံးလို့ရှိရင်အဲ့ဒီဟာမီးရှိလင်းသွားရင်လင်းတယ်အခုလည်းပဲအဲပါမီးကိုကြီးတွေပါလေပေးလို့ချင်းစေသားမှုအသိရင်လည်းလဲတက်လိုက်ရင်လည်းလင်းမှာမဟုတ်လို့ကအဲ့ဒါလိုပဲတဲ့အဲတမာရီဉာဏ်နဲ့မစစ်တဲ့အခါကာလတမာရီဉာဏ်နဲ့မတိုးတက်နိုင်မဲ့ရှိနေတဲ့အခါကာလမိမိကိုမသာရှင်းတာတွေသာရှင်းအောင်လို့အဲအဝတ်အစားစသည်တို့ကျော်တာကျော်အဲအခါနေပါလေတသာရှင်းအောင်လို့လို့အဲဒီလိုလုပ်ပေးခြင်းကြောင့်လည်းစိတ်ကြည်နေပြီးတော့ခန္ဓာ မိစာတို့စီတို့မိခွက်တို့တန်ရှင်းတဲ့အခါမိတော့တန်ရှင်းတယ်လို့ပဲသမာဓိညာနဲ့ကြည်ကြည်နေနေတန်ရှင်းရှင်ဖြစ်တတ်ပါတယ်တဲ့ဒါလေးကလည်းပဲနည်းနည်းပါးပါးကူညီလို့လို့ပေါ်လေကလည်းပဲအကြောင်းတစ်ခုပဲတဲ့သမာဓိတစ်ခြင်းအကြောင်းတစ်ခုပဲအိန္ဒိယသမတာပရိပါဒနာတဲ့အိန္ဒိယညီမျှခြင်းကိုပြည့်စည်ရမယ်အဲဒါလည်းပြောပြီးသားပါဒါဒါပြောမယ်သာအကျဉ်းကြီးအိန္ဒိယအိန္ဒိယတစ်ခုနဲ့တစ်ခုနဲ့ မညီညာပဲနဲ့လွန်ကဲနေလို့ရှိရင်တကူကလွန်ကဲနေလို့ရှိရင်အလုပ်လုပ်လို့မဖြစ်ဘူးတဲ့အညီညာလုပ်ရတဲ့အလုပ်ဟာတကူကနေပြီးတော့လွန်ကဲနေလို့ရှိရင်အလုပ်လုပ်လို့မဖြစ်ဘူးတဲ့ညီညာအညီညာတခါလဲလုပ်ရတာဥမာဖြင့်ဘုဒ္ဓပစ္စည်းတစ်ခုကိုသူလေးရဝိုင်းပြီးတော့မှားတယ်ဥစ္စာတယောက်ကနေပြီးနင်းကံပြီးမှားတာတော့ဟိုဘက်ကပုဂ္ဂိုလ်ကြီးပြီးနေလို့ရှိရင်အဲ့ဒါမှလည်းမဖြစ်ဘူးလား အဲဒါသူကညလို့ရတယ်အဲသဒ္ဓါဝိရိယသတိသမာဓိပညာဆိုတဲ့ဣန္ဒြေ၅ပါးရှိတယ်အဲ့ဒီအင်္ဂင်္ဂါရအညီမြဖြစ်မှာတဲ့ဗราအားကောင်းတယ်လို့ယုံကြည်တယ်ယုံကြည်မှုတွေဗราတွေကများလွန်နေတယ်တရားမတတ်ဘူးလေဟုတ်တယ်တချို့ဟာယောဂီပုဂ္ဂိုလ်တွေကတရားထုတ်တဲ့ပုဂ္ဂိုလ်တွေပြောဗราတရားသိကောင်းဗราတရားသိကောင်းတာနဲ့ဗราတရားတွေသိများနေတာနဲ့ဟောသမာဓိဉာဏ်နဲ့မဖြစ်ဘူးသူကကောင်းတော့လည်းကောင်းနေတာပဲမတက်ဖဲနဲ့ဖြစ်တယ်တချို့ကဝိရိယတွေကလုံခဲနေစိတ်အားထုတ် အထုလွန်အားကြီးနေတော့လည်းစိတ်ကြံ့လို့လည်းမတက်ပြန်ဘူးအကျိုးကသမာဓိဒီခုလေးတော့အာယုံမှာစူးစိုက်ပြီးစိုက်လုံးအားကြီးနေလို့တရားမတက်တာလည်းရှိတယ်သမာဓိလွန်နေလို့ဒီကျိုးကပညာပညာဆိုပေမဲ့လို့သုသနာပညာတော့မဟုတ်ပါဘူးသူကအလွတ်ပညာတွေသုသပညာတွေပညာတွေများစဉ်းစားကိုယ်ဟာစဉ်းစားတရားစဉ်းစားနဲ့သင်ញင်သုံးသနေတာနဲ့တရားမတည့်ဘူးအဲဒါပညာလွန်နေလို့အဲ့ဒါတွေမလွန်စီနဲ့တဲ့ဒါတွေညီညွတ်မှလုပ်ပေးရမယ်တဲ့ဒါနဲ့ပညာကိုညီညွတ်အောင်လို့ သရာအာမကြီးအောင်ပညာလည်းအာမနေအောင်ပညာအာမကြီးအောင်သရာလည်းအာမနေအောင်ညှပြီးတော့ပြရမယ်မညှလို့ရှိရင်ညှအောင်ကမ္မထမ်းဆရာတွေနည်းနည်းပါးပါဟောပြရတာပေါ့လေတာနေနေကူညီပေးရသမာဓိနဲ့ဝိရိယကလည်းပဲသမာဓိအာကြီးနေလို့ရှိရင်ဝိရိယကအာမထုတ်ဘူးဝိရိယအာကြီးအာကြီးသိအာထုတ်နေသမာဓိကမဖြစ်ဘူးအဲဒါအဲ့ဒါလည်းညှအောင်လုပ်ပြရတယ်ဒီကရှင်သောနာမထေရဝိရိယလုံပြီးတော့လွှတ်ရတယ် ဉာဏ်နာမတိလည်းပြညာကြောက်ပြီးတရားထုတ်တော့အချင်းလို့ကျော့ရတယ်ဝိရိယများနေတယ်အဲဒီတော့ကျော့လိုက်တဲ့အခါကျမှသူကညီညပြီးတော့သွားညီညညီညသွားမှဆိုတရားတက်သွားအဲဒါမို့တရားဝိတရားနဲ့ပညာဝိရိယနဲ့သမာဓိအခုအချင်းအဲ့ဒီတရားတွေကိုညီညအောင်လုပ်ပြရမယ်အခုခုလွန်နေလို့ရှိရင်လွန်တဲ့ဥစ္စာကျော့လိုက်ရုံပါပဲနည်းတဲ့ဥစ္စာလည်းပဲအတက်လာအောင်အားပေးပေါ်တယ်အားပေးပြီးတော့နှလုံးသွင်းစဉ်းစား အဲဒီလိုဆိုရင် သမာဓိတိုးတက်ပြီးတော့လာတတ်ပါတယ်ကျွမ်းကျင်နမိတ်မှာနမိတ်သမာဓိနမိတ်ကိုနားလည်ရမယ်တဲ့သမာဓိပြောင်းလို့လုံးသွင်းမှုလေသမထသမာဓိဆိုရင်လည်းသမထအာယုံကိုရှုဖို့အာထုပ်ကိုလုံးသွင်းပုံနဲ့နားလည်ထားရမယ်ပေါ့နားလည်ထားလို့ရှိရင်တော့သမာဓိအားနဲ့နေတဲ့အခါကိုနားလည်ထားတဲ့သမာဓိကမ္မထာနဲ့နှလုံးသွင်းလိုက်ရုံပဲနှလုံးသွင်းလိုက်ရင်သမာဓိတွေဖြစ်လာအခုသမာဓိသမာဓိကမ္မထာ နှလုံးမသွင်းရင်လည်းရှိရင်လည်းကိုဝိပဿနာကမ္မထာမှာလည်းတမာတိဖြစ်အောင်ရှုပုံလေးတွေသူးဆက်တဲ့ရှုပုံလေးနားလည်ထားမှာပေါ့အဲနားလည်ထားလို့ရှိရင်လည်းသူးဆက်တဲ့ရှုလိုက်လို့ရှိရင်တမာတိလေးဖြစ်ပြီးတော့သွားပါတယ်အဲဒါကြောင့်ဝိသုတန်စင်ညညရှင်ကျွမ်းကျင်နမိတ်မှာတော့တမာတိသံဘောဇဉ်ဖြစ်ကြောင်းတရားသုံးပါတဲ့ကြွလင်နှိမ်နှင့်ကြလင်ပင်ရှင်ပင်ရှင်လေရာသမယေစိတ်တသနိဒ္ဒနာ ဒီဟန်တစ်ခါစိတ်ကတက်ကြွနေလို့ရှိရင်နှိပ်ပြရမယ်စိတ်ကတစ်ခါတခါအတက်ဒွန်းနေတဲ့ခါကျလို့ကြောက်ပြရတယ်အဲ့ဒါကကြွနေနေနဲ့ကြလင်တယ်တခါတခါစိတ်ကကြတယ်သမီးစိတ်တော်တာပဲကတယ်တခါတည်းကအဲ့ဒီစိတ်ကိုညှင်းမြောက်ပြီးတော့ပြရမယ်အောက်ကမြေတော်မြောက်ပြတာတော့ပြင့်မြောက်ပြီးတော့ပြရမယ်သမီးစိတ်တော်တာသံဘာသနာတခါတည်းကစိတ်ကအရာကကင်းမဲ့ပြီးတော့နေတဲ့ခါရှိတယ် အားမတက်ပဲနေတာပါအဲ့ဒီခါလည်းစိတ်ကိုရှင်လန်းနေရမယ်ဆိုလိုပါတယ်ခိုင်တာလေးဆိုအောင်လို့ကြွလင်းနှိမ်လင်းကြလင်းပင့်ရှင်သင်ရှင်လျာကြွလင်းနှိမ်လင်းကြလင်းပင့်ရှင်သင်ရှင်လျာကြွလင်းနှိမ်လင်း ကြလင်သင့်ရှင်သင့်ရှင်စီရာဆက်ကိုကြအဲတခါတခါကြတော့ကတရား တရားကတိုးတက်လို့တရားတိုးတက်လာတော့စိတ်တွေကသိပ်ပြီးတော့မြောက်ပြီးကြွနေတဲ့ကရှိတယ်။အာသိပ်ကြွတာကြွဝန်းနာဝန်းနာတွေကသိပ်ပြီးတော့အတက်။ဒါတော့လည်းရှိဒီလိုကလည်းလုံလဝူရနဲ့နင်းကံပြီးတော့အာထုံတာတရားတွေအလွန်ကဲသိအာထုံတာလည်းရှိတယ်။အဲဒီတော့ကြွလွန်းနေတဲ့ခါကျတော့နေပေးရမယ်တဲ့ကြွလုံးလုံးမနေလို့ရှိရင်လည်းသိနေရမှာကြောက်တရားမတည့်ဘူးတရားမတည့်ရုံနဲ့မဟုတ်ဘူးပြည့်ကုန်တာတဲ့သူက။ဒါကြောင့်သံဃာဆရာတွေကသူနှိမ်ပြီးတော့ဟောရတယ်လို့ပုဂ္ဂိုလ်ကြတော့ သိကြွနေတဲ့ပုဂ္ဂိုလ်ကျရင်နှိမ်ပေးရတယ်လားနှိမ်ပြီးတော့ဟောရတယ်အဲဒီကကြွနေတဲ့ပုဂ္ဂိုလ်မြောက်ပေးလိုက်ရင်တော့သွားရပဲတခါလဲတို့ပြီးတော့ကိုယ်ကားတွေတောက်ပြီးတော့ပြစ်ကုန်တာပဲကြွလာတာတော့သူမြောက်အောင်ကြွလည်းနှိမ်နေတဲ့ဗျာအဲဘယ်လိုနှိမ်ရမလဲဆိုရင်ကြွနေတဲ့ခါကာလကြတော့ပါတာရိသံမိုးစဉ်သမာရိသံမိုးစဉ်ဥပေက္ခသံမိုးစဉ်တွေဘွားပြရမယ် ပါတာတွေသိငင်းရင်းမှုပေါ့။ကြောင်ညပြပါးတွေမဆိုင်ဘဲနဲ့ကြောင်ညပြပါးတွေဆွန့်လွတ်ပြီးတော့အေးချမ်းချမ်းလေးအေးချမ်းချမ်းလေးအယောယောလေးပေါ့လေအာထုတ်ကိုရတယ်ပါတာရိနာမစဉ်ပေါ်ညံပြရတယ်။ဥပိ္ပခာကလည်းပဲအဲဒီလိလိရှုရ။အဲဥပိ္ပခာကလည်းလိလိရှုပြီးတော့တရားတွေသိတိုးတဲ့အောင်ပါတရားညာပြောင်းနေမမျောလင်းမဲနဲ့မှန်မှန်လေးပဲမလိုတန်းလေးပဲအာထုတ်ပြီးတော့နေဖို့ဥပိ္ပခာတံဝင်။သမာဓိကတော့လည်းစိတ်ငြိမ်တဲ့နေုံတော့ပဲ နေတတ်မှုသမာဓိဖြစ်အောင်ဟိုသူတို့အာရုံတွေကိုအဲနာနာတွေတောက်ပြီးတော့ရှုမှမနေပဲနဲ့အာရုံတစ်ခုတည်းပဲလည်းရှုပေါ်တယ်အာရုံနဲ့နဲ့နဲပြီးတကလားအဲစိတ်တည်ကြအောင်နေတတ်အောင်သမာဓိဖြစ်အောင်လို့ပဲအဲဒီတော့ရှုဖို့ရတယ်အထုခံရတာအဲဒီလိုအထုလိုက်လို့ရှိရင်သူကတော့လွယ်ပါတယ်ကြွနေတဲ့အာကိုနှိမ်ပေးတာလွယ်တယ်မခက်ဘူးသူကတော့ကြွနေတာကြောက်ရတာတော့တော်တော်လွယ်ပါတယ် ပြီးတော့ကြွနေတာကြောက်လိုက်တဲ့အခါကျတော့သူကနေတော့ကြသွားတယ်အနေတော်ကြသွားတဲ့အခါမှာလည်းသမာဓိသမာဓိဖြစ်လာတယ်တဲ့သမာဓိဖြစ်ပြီးတော့ဉာဏ်နဲ့ဖြစ်ဝိပဿနာဉာဏ်နဲ့တိုင်းတက်သွားတာပါကြွလည်းနေနေကြလည်းပင်တခါတခါစိတ်တွေကကြနေတယ်တဲ့တရားမတူတတ်နိုင်တော့စိတ်တွေကရောပြီးစိတ်ပြည့်ပြည့်ပြည့်စိတ်တွေအာရောတယ်တချို့တော်တော်ပြည့်တယ်ဒါလည်းတရားကိုအာမထုတ်ကြအောင်တော့ကမ္မထာကြောင့်ကသွက်ကြအောင်လို့ကိုစိတ်တွေကပြည့်သွားတာလေအဲဒီလိုခါကာလကြတော့လေစိတ်ကို ကြရအောင်လို့ဗဒနာကြောင့်ကသွက်ကျင်အောင်လို့ကိုစိတ်တွေကပြည့်သွားတာပဲအဲဒီလိုခါကာလကြတော့လေစိတ်ကိုမကြရအောင်လို့ပြင်းမြောက်ပြီးဒီကလာပေးရမယ်ဘာရဲပြင်းမြောက်ပေးရမလဲဆိုရင်ဓမ္မဝိသယသံဃောစဉ်ဝိရိယသံဃောစဉ်စစ်ကြောင်းတရားတွေနှလုံးသွင်းပြီးတော့ရှိရတယ်ဟောခဲ့ပါပြီဓမ္မဝိသယသံဃောစဉ်ဝိရိယသံဃောစဉ်စစ်ကြောင်းတရားတွေနှလုံးသွင်းပြီးတော့ဝိရိယရှိအောင်လို့ဒါဝိရိယတိုက်တွန်းပြီးရ အဲဒါဝိရိယနဲ့လည်းတွန်းပြီးတော့အားထုတ်လိုက်တဲ့ခါကျတော့ကျက်လာသူကနည်းနည်းခက်တယ်သူကျနေတာပြင်မူရခက်တယ်ကျက်နေတာချဝရလွဲတယ်သူအဲဒါလောကမှာလည်းဒီတိုင်းပဲမြညာနေအောက်ဆင်းလွဲတဲ့ဓာတုကသူကျတော့တာအောက်ကနေပြီးထက်တယ်သူကနည်းနည်းခက်တယ်သူကအဲလွန်နေတဲ့ဥစ္စာကပြန်ချက်ဝရမခဲရမှုဆိုတာလွယ်လွယ်ပဲရော့နေတဲ့ဥစ္စာကတင်မှုရတာနည်းနည်းခက်တယ်အဲဒါသူကနည်းနည်းခက်တယ်လေဒါပေမဲ့လို့ ကြိုးစားပြီးတော့အထောက်ရတာပါလေဝိရိယနဲ့ဓမ္မဝိဇ္ဇာတမှုဒီကြောင့်တရားတွေနှလုံးသွင်းဆင်ခြင်ပြီးတော့စိတ်ကိုမြင့်တက်ပြီးတော့လာအောင်အားပေးရတယ်။အဲတရားဟောတဲ့သမထဆရာတွေကလည်းဒီလိုအားပေးရတာပဲတရားတော်နေတဲ့ပုဂ္ဂိုလ်။ကြွလည်းနေနေကြလည်းတဲ့။ရှင်နဲ့ရှင်စီရတခါတရံကြတော့ တရားထုတ်တဲ့ပုဂ္ဂိုလ်မှာတရားရတယ်မပေါ်ပဲဖြစ်ပြီးတော့နေလို့စိတ်ကမကျွမ်းမလန်းဖြစ်နေတာပါလေမကျွမ်းမလန်းဖြစ်စိတ်ကြတာလည်းမဟုတ်ဘူးလူသားတော့မတိုးတက်ပဲဖြစ်ပြီးတော့နေလို့စိတ်မကျွမ်းမလန်းမဲနဲ့ဖြစ်အဲဒီခါကျတော့စိတ်ကျွမ်းလန်းနေရမယ်စိတ်ကျွမ်းလန်းပုံကနှမျိုးရှိတယ်စိတ်ကို၆လပြီးတော့သံဝေကဖြစ်ပြီးတော့ကျွမ်းလန်းနေတာတစ်မျိုးပဲပီတိပါမုဇ္ဇတွေဖြစ်ပြီးတော့ကျွမ်းလန်းနေတာတစ်မျိုးပဲနှမျိုးရှိပါတယ် အဲအဲဒီနှမျိုးထဲမှာစိတ်ကိုစောက်လာပြီးတော့ရှင်တာတံဝေကဖြစ်အောင်လို့တံဝေကဖြစ်အောင်နှလုံးသွင်းပြီးရှင်တာကတော့တံဝေကဝတ္ထု7ပါးနှလုံးသွင်းရမယ်တံဝေကဝတ္ထု7ပါးဟာတံဝေကဖြစ်ကြောင်းတရား7ခုရှိတယ်တဲ့တံဝေကဝတ္ထုဒီပိနိဆိုပြီးတော့ဒီကဆရာတော်ကြီးတွေပါရေးတာတောက်ကြီးကောင်းပါရဲ့ဆိုတော့ဘုန်းကြီးခိုင်ငယ်တော့ခါဘူးတံဝေကဝတ္ထုတံဝေကဝတ္ထုဒီပိနိဆိုတာ အဲတာဝေကရတဲ့သူကြည့်လို့ရှိရင်တာဝေကတည်းဖြစ်တယ်ကောင်းတယ်မလားတာဝေကနည်းတဲ့ပုဂ္ဂိုလ်ရဲ့အဲဒီတာဝေကြီးကြတယ်ကောင်းတယ်ဆိုတော့လည်းအခုနောက်ထပ်တိုင်းလက်ကုန်မရဘူးလားခြေတုံးရဲ့တာဝေကဝိသုကြည့်နေတယ်တာဝေကဝိသု7ပါးအဲတာဝေကဝိသု7ပါးဆိုတာဘာလဲဆိုတော့ဇာတိဇရာယာရိမရဏအများသိကြတာပါပဲလေးခုဒါနှုတ်တဲ့နေလားဇာတိဇရာယာရိမရဏဆိုတာနှုတ်တဲ့နေလားမသက်ကြတဲ့နေပါတယ်လေးခုပဲနောက် အတိတေဝတ္တမူလကဒုက္ခအဲဟုတ်ကဲ့ပါရဒုက္ခအပေအပေအပေဆင်းရဲတာလည်းအခုရငါးခုအတိတေဝတ္တမူလကဒုက္ခနဲ့နာတေဝတ္တမူလကဒုက္ခနဲ့အာဟာရပရိယသနာဒုက္ခတဲ့အဲ့ဒါကသုံးခုအလုံးရှိခုရှိတယ်အဲ့ဒီရှိခုနဲ့ဆင်ញင်ပြီးတော့သာဝေကဖြစ်စီရမယ်ဇာတိဘယ်တည်းနေခြင်းဒုက္ခနဲ့ရောက်ပြီးနေတဲ့ပုဂ္ဂိုလ်တွေတဲ့ဒီလိုလောဆယ်မှာပြိဿနေနေရတော့ ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကအခုလိုတရားထုတ်ကြရဆွင့်ပဲရမလဲအခုတရားနာဖို့ရပဲရမလဲဒီလိုဒုက္ခရောက်နေအောင်လားဒီလိုပရိသေအဖြစ်နဲ့ဒီလိုဒီပြီးနေတဲ့ပုဂ္ဂိုလ်တွေမွေးဖွားတဲ့ဖြစ်ပြီးနေတဲ့ပုဂ္ဂိုလ်တွေအဲမွေးဖွားတဲ့ပုဂ္ဂိုလ်တွေမကဘူးမိခင်တွေရောဗာရဒုက္ခတွေရောက်ပြီးနေတဲ့နေမှာအဲဒီဘယ်မှာတရားထုတ်လို့ရတရားနာဖို့ရမင်းတတ်နိုင်နေမှာလို့ဒီမှာဒုက္ခရောက်နေဒါတော့ ငါတို့မှာအဲ့ဒီဇာတိဒုက္ခကလွတ်နေတဲ့ခိုက်တာအကြောင်းမျိုးလို့ဒီတရားနှလုံးသွင်းရတယ်အာထုတ်ရတယ်ဟာဒါနှလုံးသွင်းပြရမှာပါနှလုံးသွင်းပြတော့စိတ်ကြီးကနည်းနည်းအားတက်လာရှင်လာမှုရသရာဒုက္ခတွေနဲ့တွေ့နေတဲ့ပုဂ္ဂိုလ်တွေတဲ့သူကသရာတွေနဲ့အလွန်လုံးအိုးလာပြီဆိုတော့ကိုသွားခြင်းနဲ့မသွားနိုင်ဘူးကိုစားခြင်းနဲ့မစားနိုင်ဘူး နေနေနေနေထိုင်နေနေထိုင်နေဘူးအိတ်ချင်နေနေမအိတ်နိုင်ဘူးဒုက္ခရောက်နေပြီရှိတာပေါ့။ကိုနာကိုနာဖြစ်နေတဲ့ပုဂ္ဂိုလ်။ကိုနာဖြစ်နေတဲ့ပုဂ္ဂိုလ်တွေဆိုတာဒီရတဲ့တိုင်းရှိနေတာပါပဲ။ဟုတ်လားကိုနာပြင်နာရှိကြပါတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေ။အဲဒီလိုကိုကြီးဝပြီးတော့ကိုနာကြီးဖြစ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေဟာလည်းတရားနှလုံးသားအထုတ်ကိုရဖြစ်နိုင်ဘူးတဲ့တချို့စောစောစီးစီးကတရားအထုတ်ကိုရသိဝင်စားပဲနဲ့ပေါ့လေခုနကပြောခဲ့တဲ့နည်းတိုင်းသာမစ္ဆာနာအတွေ့လာတဲ့အချိန် ကာမေသနာငယ်ပါသေးတယ်ကြီးမှအတုံးပဲငယ်ပါသေးကြီးမှအတုံးပဲလေပြီးတော့သိကြီးတော့တခါတော့အိုးလို့ဘာမှမတတ်နိုင်ဘူးပြီးရောတဲ့ခါတော့အဲဒီကြမှာတရားထုတ်ခြင်းစိတ်ကပေါ်လာကြည့်တာကိုတရားထုတ်ခြင်းစိတ်ကပေါ်ပြီးတော့နေတော့ဟိုမှမလုံနိုင်ဘူးမှာအဲတရားထုတ်လို့ဖြစ်တော့မှာကအဲဒီကိုကြီးဟောပြီးတော့နေတဲ့ဒုက္ခလောက်ပြီးတော့နေတဲ့ပုံကိုယ်လေးနဲ့ဆိုင်စာကြည့်လို့ရှိရင်တော့မှာဆိုအဲဒီလိုအုံမင်းရဲ့သရာကလည်းနမိတ်သက်သေးလို့လိုလိုလာလာနဲ့အထုတ်ခွင့်ရတယ် မနာကောင်းတာပဲလို့တန်ကောင်းတာပဲလို့အလုံးစုံကသုံးလို့ဆင်နေလိုက်လို့ရှိရင်ပြည့်ရရှင်လာပြီးတော့လာနိုင်ပါတယ်တရားသူလည်းပေါ့ဒီဟာရီးမကြမ်းမှနားနေတဲ့ပုဂ္ဂိုလ်အဲ့ဒါကတော့ဖြင့်အထင်ရှားဆုံးပါပဲမကြမ်းမှဒုက္ခဝေဒနာဖြစ်နေတဲ့ပုဂ္ဂိုလ်ကဘာမှသက်သာမရဘူးယောဂဝေဒနာတစ်ခုခုဖြစ်နေသေးသေးကြီးကြီးပဲဘာမှနေရာမကြဘူးယောဂနာဖြစ်လာတဲ့ချင်းမဖြစ်တော့ဘူးတော့ဒီကနေဘူးပေါ့တော်တော်လေးကြီးလာတဲ့ချင်းအဲသေးသေးသေးသေး မပြောပါတော့ပဲယောဂါကပဲမယ်လို့သူအားကောင်းလာလို့ရှိရင်အဲ့ဒါမိတော်ဒိနာဖြစ်နေတာဘာမှမလုပ်နိုင်တော့ဘူးတရားနှလုံးမသွင်းနိုင်ဘူးအာဘာမှကိုမလုပ်ချင်တော့ဘူးအဲစိတ်အားတွေကုန်တော့သူလည်းမလုပ်နိုင်ဘူးအဲ့ဒါအခုလောလောဆယ်ဓာရီဒုက္ခနဲ့ကြောင်းမှာယောဂဝေဒနာဒေသနဲ့ဖြစ်နေတဲ့ပုဂ္ဂိုလ်တွေတရားမလုပ်နိုင်ဘူးအဲဒီမကြမ်းမာတဲ့ပုဂ္ဂိုလ်ကမဟုတ်ဘူးမကြမ်းမာတဲ့ပုဂ္ဂိုလ်နဲ့စပ်ပြီးမကြမ်းမာတဲ့ပုဂ္ဂိုလ်ပြုစုနေရတဲ့ပုဂ္ဂိုလ်တွေရှိသေးတယ်သူက အဲဒီပုဂ္ဂိုလ်တွေကလည်းဘယ်တရားတွေနဲ့လိမ့်မှာတော့သူလည်းပြုစုနေရတာနဲ့တော့ဒုက္ခရောက်နေတာအဲဒါတို့မှကိုယ်တိုင်ကလည်းကြမ်းပါနေလို့ကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တွေကလည်းမကြမ်းမှမရှိလို့သို့သော်လာရှိပြီးတော့နေလို့အထုံနေရတာပဲတဲ့လုံးကလေးပဲခါကလာအောင်သိကြရဆွမ်းလာပြီးတော့လာနေပါတဲ့မရဏဒုက္ခတဲ့ဒီဒီလူဆက်ဆက်ဖြစ်နေတဲ့ပုဂ္ဂိုလ်သေးနေတဲ့ပုဂ္ဂိုလ်တွေဟဲ့ဘဝမပြေတော့လည်းကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်ကသေးနေတယ်အဲ့ဒါလည်းပဲတရားထုံးလို့ဖြစ်ဘူးအဲဒီဒုက္ခတွေအကျင့်ပြီးတော့နေလို့တရားထုံးနေရတာအဲ့ဒါလည်းပဲ နှလုံးသွင်းနေလို့ရှိရင်သိရှင်လာကြရပါပဲအပါရဒုက္ခရောအပယ်ကြနေတဲ့ပုဂ္ဂိုလ်အဲ့ဒါမှသာဆိုးတာလေနေရရောက်နေတဲ့ပုဂ္ဂိုလ်သူပြောကြမလို့ဒုက္ခတွေလည်းရောက်နေဒိဋ္ဌံဖြစ်နေတယ်ဒိဋ္ဌံကမြင်နေရတယ်နေရမမြင်ဘူးထားအောင်တော့ဟုတ်လားနေရမမြင်ရတာလည်းတကယ်မကြောက်ဘူးဆိုထားအောင်လည်းမြင်မမြင်ရပဲသူကတော့တော်သေးရဲ့သူကမမြင်ရတော့ဒိဋ္ဌံကမြင်ရတယ်ဒိဋ္ဌံကနွားတွေကျွဲတွေ ခွေးတွေကြက်တွေငှက်တွေဝက်တွေအော်အသေးသေးအသေးစားအကောင်တွေပြည့်လို့ပဲပွဲစိတ်ကြီးကစပြီးတော့အများကြီးတဲ့တ attva တွေကတော့အဲဒီတ attva တွေကတချို့တ attva တွေကတရားမှဘာမှဘယ်သိနေမှာတော့တချို့နည်းနည်းပါးပါးသိရင်လည်းပဲသိကျင်သိမယ်သိတဲ့ပုဂ္ဂိုလ်လည်းနည်းပါလိမ့်မယ်ဒိဋ္ဌာန်တွေကတော့မသိတာများမှာပါလားတရားထုတ်ဖို့ဆိုတာဘယ်သိနေမှာတော့တရားထုတ်ဖို့အခွင့်အရေးဘယ်ရနေမှာတော့အဲ မေဖို့နိဗ္ဗာန်ရောက်တော့ဒီပုဂ္ဂိုလ်တွေဘယ်တော့နေဘယ်တော့မှလည်းရမယ်ပြင်ပြောတာဘူးခါတော့စဉ်းစားလို့ကမပေါ်နိုင်ဘူးညှို့လင့်ကြကုန်မရှိဘူးအကျိုးတ attva တွေကဘာမှမသိတဲ့လောကတ attva တွေရှိတဲ့ဒိဋ္ဌာန်တွေမှာအကျိုးတ attva တွေကနည်းနည်းပါးပါးသိပုံပေါ်တယ်လူနဲ့ကလည်းနည်းနည်းစနေတဲ့ attva တွေခါကြီးကြီး attva တွေကနည်းနည်းကြည့်သိပုံပေါ်တယ်အငယ်အသေးအသေးလေးကဘာမှသိပုံမရဘူးအဲ့ဒီလို attva တွေကဖြစ်နေဒုက္ခဘောသိကြောက်ကြကောင်းတာမဟုတ်လားအဲ့ဒီတော့အပယ်လေးပုံကလည်းလွတ်ပြီးတော့နေလို့ငါတို့မှာကခွင်ကောင်းခါကောင်းကြီးရပြီးတော့ မဂုဏနိဗ္ဗာန်ရအကြောင်းဖြစ်တဲ့သူတော်ကောင်းတရားတွေပွားများအားထုတ်နေရတာပဲလို့နှလုံးသွင်းလိုက်တဲ့အခါဘုန်းကြီးကသိကောင်းပါရဲ့အဲသိချင်လားကြရတာအတ္တိတေဝဒမူလကဒုက္ခရအတိတ်ကာလကလွန်ခဲ့ပြီးတော့ဘဝဘဝတွေကပေါ့ဘုဆင်းရဲအကြောင်းပြုပြီးဖြစ်ခဲ့တဲ့ဆင်းရဲတွေတဲ့ဒါတွေလည်းဘဝတိုင်းဘဝတိုင်းကမျိုးမျိုးဒုက္ခတွေတွေ့လာတာတွေနော်အဲဒီဆင်းရဲတွေကတဘဝတဘဝတွေနေတာမဟုတ်ဘူးခုနကပြောတဲ့ ဇာတိဇာတိမရဏဆိုတာခုဘဝဆိုပြောနေတာအပေအပေသေးနဲ့ပြင်ကြုံတာလေခုလောလောဆယ်တွေ့တွေ့ကြုံတာလေပြောတာကိုယ့်အတွက်မဟုတ်ဘူးအခုဒီတွေဝိဒ္ဓမူလကဒုက္ခဆိုတာအတိတ်အတိတ်ရှိရှိသောဘဝတွေကကိုယ်ကိုယ်တိုင်ဒုက္ခရောက်လာတဲ့ဟာတွေကိုပြောတာအဲ့ဒါတွေပြန်စဉ်းစားလိုက်မယ်ဆိုရင်အများကြီးပေါ့မမြင်ရလို့ပဲကိုဖြစ်ခဲ့တဲ့ဘဝတွေကိုရုပ်ပုံနဲ့ရေးပြီးကြည့်ကြောက်ကြမနာကောင်းမယ်တခါတခါလူဖြစ်နေတဲ့ခါလည်းရှိမှာပဲလူဖြစ်လာလည်းပြင်းတဲ့ဘဝတွေလည်းအများကြီးရှိမယ်ဒုက္ခတွေရောက်လာတယ် သူများတွေကနှိမ့်ဆက်နေလို့ညှင်းဆဲနေလို့ခံရတာလည်းရှိမယ်အများကြီးနေတယ်ခုနပြောတဲ့ယောဂဝေဒနာတွေဖြစ်ပြီးတော့အကြီးကျယ်ဒုက္ခရောက်နေတာလည်းအများကြီးနေတယ်လို့ကအင်းအစသာရကမပြည့်စုံလို့ဒုက္ခရောက်နေတာလည်းရှိမှာပဲဒီတော့လူမဟုတ်တော့ဒိဋ္ဌာန်တွေဖြစ်နေတဲ့ခါလည်းရှိမယ်ဒိဋ္ဌာဖြစ်နေတဲ့ခါလည်းရှိမယ်ငရဲကြနေတဲ့ခါလည်းရှိမယ်အဲ့ဒါတွေကိုတခါတည်းဇာတန်းကြီးပြီးကြည့်လိုက်မယ်ဆိုရင်မနှကြောက်ကြကောင်းမယ်ကိုယ့်ဘဝတွေကိုကြောက်နေသိကြောက်ကြကောင်းမယ်ကိုယ်မင်းဒီဘာသာမသတိအပင်ညာဆိုတာရှိတယ် အဲဒီဘုံဝိနိပါဒဘုံနဲ့ကြည့်ရင်အဲဒီကိုဖြစ်စဉ်တွေအကုန်လုံးကြောက်ပြီးတော့သိတာပဲကြောက်ကြဘဝတွေလည်းအများကြီးပါလာပေါ်တယ်မှာအဲဒါအဲစစ်စစ်ကသံဃာဘဝတွေကမရင်မတတ်နိုင်တော့ဆင်းရဲတွေခံစားခဲ့ရပြီအမျိုးမျိုးဒုက္ခတွေတွေ့ခဲ့ပြီမျိုးမျိုးသိခဲ့ပြီမျိုးမျိုးအညှင်းဆဲနှိမ့်ဆက်ခံခဲ့ရပြီဟာသမင်းတို့ဖားတို့ဘာလို့ဖြစ်ပြီးတော့ အဲကြားရင်မူရသားတာလည်းပဲဒီညင်းနေနဲ့ဒီညင်းများစွာခံခဲ့ရပြီအဲဒိဋ္ဌာမျိုးမျိုးတွေဖြစ်ပြီးတော့လူတွေကနေပြီးသားပြသားတာလည်းခံခဲ့ရပြီအဲငါးတွေဘာတွေဖြစ်ပြီးဒီကရအဲတခြားသောတ attva တွေကဖန်ဆားလို့ဒီဟာတွေလည်းပဲမရှိမလားခံခဲ့ရပြီတဲ့ဘဝတွေပြန်ဆင်းလာနိုင်မယ်ဆိုရင်ကြောက်ကြမလားကောင်းပါလေအဲခုနေခါကာလဆိုရင်အဲ့ဒီလိုဆင်းရဲတွေကလွတ်မြောက်အောင်လို့အားထုတ်နေရတာပဲလို့လုံးသွင်းလိုက်စိတ်ကျွမ်းလန်းစရာအကြောင်းပါပဲနာတိဝဒမူလကဒုက္ခတဲ့ အဲ့ဒါကအရေးကြီးတယ်အတီတရားကိစ္စမရှိဘူးအတီတရားပြီးပြီးသားပြီးပြီးသားဆင်းရဲတွေကတော့ပြီးနေပြီဒါအရင်ကြည့်အောင်ခဲ့ပြီလို့ပြောမှာပေါ့လေမကောင်းတာမကောင်းတဲ့တိုင်းအောင်တာပဲလားပြီးတာအနာရတိနောင်အားခက်တယ်နောင်ရည်ရခက်တယ်ဟုတ်လားနောင်ရည်ကတော့ကိုယ်တိုင်တွေ့ရမှာဒီခုဘဝတွေစဉ်းစားကြည့်ပါလားပြီးခဲ့တဲ့အချိန်ကာလတိုင်းကနေပြီးဒုက္ခတွေရောက်ခဲ့တာကိစ္စမရှိဘူးဒါတွေကဒါတွေကပြီးပြီးနေတယ်ကိစ္စမရှိဘူးကနောက်ရောက်မှရည်ကြည့်တယ် ပြီးခဲ့တဲ့အချိန်ကာလကတော့နေမကောင်းတာတော့ဖြစ်ခဲ့တာရင်းမကြည့်ဘူးနောက်အဲခဏနဲ့ဖြစ်နောက်ခါကာလတွေမှာနေမကောင်းတာတော့ဖြစ်မှာရည်ကြည့်တယ်ဒုက္ခတွေရောက်မှာနောက်အနာဂတ်ကရည်ကြည့်တယ်အဲဒါကြောင့်နာဒေဝတမူလကဒုက္ခတွေနောက်နောက်တော့ဘဝတွေမှာရှိရှိတော့ဘဝတွေကလည်းပဲအပေလေးပါးကြပြီးတော့ဒုက္ခတွေလည်းရောက်သွားနိုင်တယ်ငယ်ဒိဋ္ဌာတိတာတွေဖြစ်ပြီးဒုက္ခတွေရောက်သွားနိုင်တယ်လူဘဝတွေလူဆင်းရဲတွေဖြစ်ပြီးဒုက္ခတွေရောက်သွားနိုင်တယ်အဲဒီတော့တကွာလည်းလည်းမဟုတ်ဘူးမိမတက်နိုင်အောင်ကြွားပါလေ ယခုဘဝမှာတရားကျင့်သုံးအားထုတ်လို့မဖို့တရားမရဘူးသောတာပန်ဖြစ်မရောက်သေးဘူးဆိုရင်လေသိပြီးတဲ့အခါပဲသွားမယ်လူမတောင်မခံနိုင်ဘူးသိပြီးတဲ့အခါကာလကြာလို့ချင်းဘယ်လိုဘဝရပါလိမ့်မယ်လူမတောင်မခံနိုင်ဘူးအဲအဲ့ဒီနောက်နောက်ဘဝကျဘယ်သားမလဲနောက်ဘဝကျထားပါအောင်လို့ဒီဘဝအခုခုနေခါကာလဓနာပြကုသကောင်းမှုတွေပြုလို့ဒုတိယဘဝမှာကောင်းရအောင်မယ်ဆိုတာတော်တော်သိကြပါရဲ့ဒါကတော့ ကဲနောက်ကတတိယဘဝကျတော့ဘယ်ဘယ်သွားမလဲအဲ့ဒါကိုပြီးတော့ဒုတိယဘဝမှာခုကကုသိုလ်ကောင်းမှုတွေကြောင့်နောက်ဘဝမှာချမ်းသာတဲ့ဘဝတော့ဖြစ်ပါပြီသားပါတော့ဟုတ်လားလူပဲဖြစ်နေနတ်ပဲဖြစ်နေကောင်းတယ်ဆိုတော့လေအဲ့ဒီဘဝမှာသူတော်ကောင်းတွေနဲ့ပေါင်းပေါင်းမိမလားသူရုပ်မာတွေနဲ့ပေါင်းမိမလားဘယ်လိုမိတ်ဆွေတွေနဲ့ပေါင်းလို့ဘယ်လိုမိဘတွေနဲ့ဘယ်လိုဆွေမျိုးတွေနဲ့ဘယ်လိုပေါင်းတဲ့တွေနဲ့တွေ့ပြီးတော့ဘာယူဝါဒတွေယူပြီးတော့ဘာတွေလုပ်မလဲဆိုတာဘယ်သူမှတောင်းမထားနိုင်ဘူးဟုတ်လား အခုဒီကနေဒီကနေပြီးတော့ဘုရားဘာသာသူတော်ကောင်းပုဂ္ဂိုလ်ကြီးတယောက်ကနေပြီးတော့ဒီတရားဘာသာဝင်ပုဂ္ဂိုလ်တည်းသွားပြီးတော့ပြင်အဲ့ဒီဘာသာဝင်ဖြစ်မှာပဲဘာသာမရှိတဲ့ပုဂ္ဂိုလ်တည်းသွားပြင်လည်းအဲ့ဒီလိုဖြစ်မှာပဲအဲဒီလိုဖြစ်တော့မှအရင်ဖြစ်တဲ့ခါကာလကျတော့သူအပေါင်းအသင်းတွေအသွေမျိုးတွေအားလုံးယူဝါဒတွေလည်းယူပြီးတော့ အဲဒီလူတွေလိုတော့လက္ခဏာတွေကြောက်ပြီးတော့လုံးမှာအဲဒီကမကောင်းမှုအကုသိုလ်တွေဖြစ်မှာလားမကောင်းမှုအကုသိုလ်မဖြစ်ဘူးလို့ဘယ်နဲ့မှတောင်းမခံနိုင်ဘူးအဲဒါဒီမကောင်းမှုအကုသိုလ်တွေရနေအဲဒီဘဝတွေတဲ့ခါကျရင်နောက်ဘဝကျတော့ကောင်းရရောက်ပါလိမ့်မယ်လို့တောင်းမခံနိုင်ညာဘူးတော့မသေးကြပါဘူးနောက်တန်မြာဘဝတွေအများကြီးပေါင်းမယ်ဟုတ်လားအဲဒီတော့နောက်တန်မြာဘဝတွေမြေမတတ်နိုင်အောင်ဆင်းရဲတွေတဘဝပြီးတဘဝဖြစ်သွားနိုင်တယ်ဆိုတော့ကြောက်ကြွေးလိုက်လို့ရှိရင်အခုနေတာကလည်းတရားထုတ်ခွေရနိုင် ခွင့်ကောင်းခါကောင်းလို့ပေါ့အဲ့တော့ဒီခါဒီခါကလာကနေပြီးတော့တရားတို့အလုပ်တရားတို့တရားများနဲ့ပြည့်စုံသွားမယ်ဆိုလို့ရှိရင်အဲ့ဒီလိုဘဝဆိုးတွေနဲ့ချက်မကြည့်ရတော့မြောက်ရတော့သိချရတယ်ဒီရင်လေးဒီရင်လေးဘာမှသိကူကြမလို့တော့အဲ့ဒီတော့သိကြရအားကျက်ပြီးတော့စဉ်းစားလိုက်တော့မှတရားတကယ်အားထုတ်ရမယ်ဟာတို့ကံကောင်းလို့ဖွင့်တာလို့အားထုတ်နေရတာပဲလို့သိကြရတဲ့ခါကျကြွားပြီးကျွေးပြီးတော့လာနိုင်တယ်ဒါကြောင့် အနာတိဥဒ္ဓမူလကဒုက္ခအနာကဆင်းရဲတယ်နာကဘဝတယ်ကိုဆင်းရဲမိပြုပြီးတော့ဖြစ်တဲ့နာကဆင်းရဲတယ်လည်းပဲစဉ်းစားကြည့်နေပါတဲ့အာရပရိယတနာဒုက္ခတဲ့ကြံမိရတဲ့ဒုက္ခတဲ့ကအရေးကြီးတယ်နော်ကြံမိရတာကတော့အာရကိုကောင်းတာပြတယ်အာရလည်းမကပါဘူးအကုန်လုံးကြံမိရတာအာရဆိုတာသိကြတယ်စားကြဘဝတိုင်းဘဝတိုင်းစားကြဆိုတာကြားနေရတာ အခုလူပြည့်လာတယ်ဆိုရင်ငငယ်မွေးလာတဲ့အစပြီးတော့မိဘတွေကနေပြီးနှုတ်တိုက်ပြီးကျွေးလာတာကိုကလေးငိုတိုင်းငိုတိုင်းကနှုတ်တိုက်ပြီးကျွေးလာတော်ပါသေးအမိဘတွေကျွေးမဲ့ပုဂ္ဂိုလ်ကြီးတကျွေးမဲ့ပုဂ္ဂိုလ်မရှိနေပေဖို့ပဲဒီဥစ္စာအာနာတော့ကြီးရင်လာတဲ့အခါကျမိဘတွေကမကျွေးနိုင်တော့ကိုယ့်အကိုကြာပြီးစားရတယ်ကိုယ့်အကိုကြာပြီးတော့ဒါပေမဲ့လည်းဒီဗမာပြည်ကတော့တော်ပါရဲ့ဗမာပြည်ကမိဘတွေကသာသမီတွေတန်းနိုင်တဲ့ပုဂ္ဂိုလ်တွေကကျွေးနေတာပါပဲသူကတော့ဘာမှမလုပ်လဲကျွေးနေတာ ဘာမှမလုပ်လဲကျွေးနေတာလည်းလုပ်တဲ့ပုဂ္ဂိုလ်လည်းများများတော့များပါတယ်ဒါပေမဲ့မလုံးမကိုင်းနေလည်းမိပါတယ်တားနိုင်လို့ရှိရင်ကျွေးနေတာဒီမှာပြကြတယ်တခြားနိုင်ငံတွေညာဒီလိုမဟုတ်ဘူးလို့ကြားတယ်ဘုန်းကြီးကလည်းကြားတော့မသိဘူးပေါ့သူပြောကြတယ်နောက်နိုင်ငံတွေလည်းညာတော်တော်ကြီးလာလို့ရှိရင်မိပါတယ်မကျွေးဘူးဆိုတယ်ဒီရွယ်ရောက်လာလို့ရှိရင်ဥမာ၁၈နှစ်ဟုတ်ဆိုရင်ကိုယ့်အကိုကြားဖို့ကြီးကလာစားရတယ်ဆိုတော့အဲကိုယ့်အကိုကြားဖို့စားကိုယ့်အကိုဘုံတော်တော်ညီညာနေသွားညီညာသွားမိပါတယ်ကလည်းကြောက်ကြမဆိုင်ဘူး အဲ့လိုနေရတယ်ဆိုတာဟွန်းအဲ့ဒါတွေနဲ့ဆိုရင်ဗမာတရားပုဂ္ဂိုလ်တွေငယ်ကြီးကံကောင်းတယ်လို့ဆိုရမှာလို့အဲ့ဒါတော့ကြာမိရတာပဲဗမာပြည်မှာလည်းအားလုံးကြာမိကြရတယ်ဇာယတော်ရင်နေထိုင်နေကြတာလည်းနေမညာမှာရှားနေကြတယ်ကြာမိနေကြတချို့စင်းရဲရဲကြာတော်တော်တဲ့တောင်နဲ့ လေအတိုင်းကျစားတွေလောက်ကိုင်းနေတဲ့ပုံကိုယ်တွေကတခါလဲမနာကိုကြံပြီးကြပါတယ်မွေပေးခြင်းပေးအသက်ပေးတွေပါဆိုဆွန့်ပြီးတော့အထုတ်ကြကြံပြီးကြဒီကနေပြီးအာမမကောင်းကြောင်းမသိလို့ရှိရင်ဒီမှာပုံတော်ပြီးကုန်ကြတာလည်းကြံပြီးကြံပြီးနေကြားအဲမျိုးတွေပါရင်မှနေတဲ့ပုံကိုယ်တွေအားလည်းမြည်တော့စာရေးစာရင်းနေထိုင်ရပြည့်စုံတာနေတာရှားနေတာဒါဒီတော့ဘဝရဲ့ရှားတာလားဆိုပဲဟုတ်မလဲနော် ဟွာတော့ဟွာတယ်လို့ကြားနေရတာသိရတယ်ဒီလိုပဲသိရလူဖြစ်ခဲ့ရင်လည်းဒီလိုပဲဒီဘဝလိုပဲကြားလာနောက်ဘဝတွေလည်းလူတွေဖြစ်တာဒီလိုကြားမှာလူမဖြစ်လို့ဒိဋ္ဌာန်နဲ့ဖြစ်ရင်မသက်တာမလားဒိဋ္ဌာန်နဲ့ကြားနေရတာပဲစာရိတ်တော်ကြီးအဲဒါဒိဋ္ဌာန်နဲ့မှစဉ်းစားကြည့်ရတာကြောက်ကြောက်ကြောက်နေတာလူတွေကတော့သူကစားရတော့ကြာတယ်အစားရရကွာသုံးပြီးသိမ့်ပြီးထားရတာကိုဒါအသုံးကြတဲ့အခါမှာလွယ်တကူစားဖို့တော့ကိုသုံးဖို့ရတယ် ကိစ္စနေမှာကြာသုံးမိတာလည်းမရှိဘူးသူခင်ဗျားတွေဒီနေ့ဒီနေ့တခါတည်းအတိတ်တွေကြာစားနေရတယ်ဘုန်းကြီးကစဉ်းစားကြည့်သုတ္တတော်တွေဒီနေ့တခါတခါမှစားပဲနေမယ်ရှင်လေဒီကောက်နေတာဟမ်သူတို့စားကလည်းသူကသူများလိုက်ပြီးတော့စားရတာကိုဖန်စားတယ်အာတခါကောင်လိုက်စားနေတာပဲဒိဋ္ဌာန်ကြီးဒီကောင်ကောင်လိုက်စားနေတော့စားပြအကောင်ကကိုနာအနိဗ္ဗာန်မရရင်ဆက်သားပဲဆိုတော့ဘာများစားနေလဲမသိဘူးလို့ဒီသူ့ကောင်နေမစားဘဲနဲ့ငါနေတဲ့ခါလေးရှိမှာပါဒုက္ခတွေအများကြီးရောက်နေမှာပါသူကအဲ့တော့တရားကြောက်ကောင်းတယ်စဉ်းစားကြည့်တော့ အဲ့ဒီသနာပြကောင်းတာတွေကသူများတွေမဟုတ်တော့ကြကိုယ်လည်းဒီလိုပုံမှုတော့ပြင့်ပြင့်နေမှာကြောက်ပြကောင်းတယ်ဒါတော့အဲ့ဒီတတန်ရာလို့ပြည့်စရာအရာတော့ကြာမြင့်ပြီးသားမဟုတ်ပြီးပြီးသားသားပါတော့ဟာဒီခုဘဝလည်းပဲကြာမြင့်ကြရတယ်ဒီခုဘဝကံကောင်းလို့သက်သက်သာသာနဲ့လောက်ကလက်ထာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒါပေမဲ့လို့သူလည်းကြောက်ကြတော့ဆက်ရတော့သိတော့မအေးဘူးတော့ကြာနားကြားနေရတာပဲနော်อืม အဲနောက်တော့သံဃာဘွားရကြတယ်ဒီလိုကြာသွားတာတကွာလည်းလည်းမဟုတ်ဘူးပြီးကမပြီးနိုင်ဘူးဘယ်တော့မှပြီးတယ်လည်းမရှိဘူးအဲနိဗ္ဗာန်မရမချင်းကဒီလိုပဲကြာသွားနေတာအဲတော့အဲကြာမိရတဲ့ဒုက္ခကြီးကလည်းတကယ်ကြီးပါလားတဲ့သံဃာလုံးဆောက်ရမြော်ကြည့်လိုက်တဲ့အခါမှာကြောက်ကြမှန်ကောင်းတယ်အဲတော့ဒီကြောက်ကြကောင်းတဲ့ကံမီးရဲ့ရင်ဒေဒုက္ခကြီးကကင်းလို့အောင်ဟာယခုတရားထုတ်ရတာချင်းအကောင်းဆုံးပဲလို့တို့အကြောင်းညွှန်လို့ဒီတရားထုတ်တာဒီတရားထုတ်ပြီးတော့ အရှင်ဆုံးသောတာပတိမေဖို့တော့ရသွားရဲ့ရှင်တံမြက်တယ်ဗျာအများဆုံးခုနှစ်ဘဝပဲကြာတော့ခုနှစ်ဘဝလည်းတက်တာလာပါပဲအဲ့ဒါတော့ခဏတော့ကြာမှာတော့အစင်းရဲမဟုတ်ဘူးအဲခုနှစ်ဘဝလည်းပုံလုံးပြီးတော့ကြာမိရမယ်ဒုက္ခတွေတခါလည်းငြိမ့်ပြီးတော့သွားမှာလို့လားမှန်ကောင်းတယ်ဒါတော့စဉ်းစားလိုက်ရင်တရားအထုတ်ကြအားတဲ့ကြာတယ်မှန်ကောင်းပါလေသံမြာလုံးတခါလည်းဆင်းရဲငြိမ့်သွားပြီနေနဲ့လို့လို့ကောင်းဆုံးလို့ဒီမှာလုပ်နေရတာပဲလို့ဆိုတဲ့ကပြရတဲ့ကြာကောင်းပါလား အဲဒါကြောင့်အဲ့ဒါအဲ့ဒါကောင်းဝိသုစိပါစဉ်းစားရမယ်တဲ့ဒါကနည်းနည်းစဉ်းစားနိုင်ရင်နည်းနည်းကောင်းတာပဲဒီကတော့သိကောင်းပါလေဘုန်းကြီးကကျောင်းသားအရွယ်လောက်တုန်းကတင်တယ်ဒီသံဃာဝိသုဆိုတာကြီးဖတ်ဘူးအဲ့ဒီတုန်းကတည်းကသဘောကျတယ်ဘာမှတရားတွေကလည်းသိသိတာမဟုတ်သေးဘူးခင်ဗျကျောင်းသားဆိုတော့ဒီက7နှစ်ကသင်္ကန်းဝလာတာကိုအဲ့ဒီသင်္ကန်းနေမှာပေါ့ငယ်ပါသေးတယ်သူကဆိုတော့သဘောကျတယ်စောက်ကြီးကသံဃာဝိသုစိပါတယ်အခုကတော့အချင်းချင်းကလေးတော့ဒါဘာမှမဆုံးသေးပါဘူးဟိုမှာအများကြီးဆုံးတယ်ပါ ကဲကဲအဲ့တံဃာဝုဒ္ဓဖြစ်ပါကောင်းစဉ်ကလေးသူကြောင့်သမ္မုဒ္ဓမပါဘူးဒီတိုင်းသူဒီတိုင်းအလွတ်ဆုံးတော့မရေရေနေရခြင်းဟိုးရခြင်းနားရခြင်းသိရခြင်းအပယ်လေးပါး၌သိရခြင်းသိစေသောဘဝ၌သိရခြင်း နမဘောဘဝ၌တွေ့ရမယ်ဆင်းရဲတွေနမဘောဘဝ၌သာဝေသောဝေသတိကိုရှာရတဲ့ဆင်းရဲတွေဒီရှိပါသည်ရှိပါသည်သံဝေကဝတ္ထုရှိပါမည်သံဝေကဝတ္ထုရှိပါမည်ဒိဋ္ဌိနေရခြင်းဒိဋ္ဌိနေရခြင်း ကိုရခြင်းနာရခြင်းသိရခြင်းအပယ်လေးပါး၌ဆင်းရဲအပယ်လေးပါး၌တွေ့ကြုံရသောဆင်းရဲအပယ်လေးပါး၌တွေ့ကြုံရသောဆင်းရဲအပယ်လေးပါး၌တွေ့ကြုံရသောဆင်းရဲ ၄ပါး၌တွေ့ကြမှာတော့ဆင်းရဲဒီစီသောဘဝ၄ကတွေ့ကြုံရတဲ့ဆင်းရဲဒီစီသောဘဝ၄ကတွေ့ကြုံရတဲ့ဆင်းရဲဒီစီသောဘဝ၄ကတွေ့ကြုံရတဲ့ဆင်းရဲနောက်နောက်သောဘဝတွေမှာ ရမယ်ဆင်းရဲနောက်နောက်တော့ဘဝတွေမှာသိကြုံရမယ်ဆင်းရဲနောက်နောက်တော့ဘဝတွေမှာသိကြုံရမယ်ဆင်းရဲသာဝေတောက်ွယ်စသည်ကိုသာမီးရတဲ့ဆင်းရဲသာဝေတောက်ွယ်စသည်ကိုသာမီးရတဲ့ သည်ကိုသာမိရတဲ့ဆင်းရဲဒီစစ်ပါသည်သာဝေကဝတ္ထုစစ်ပါမည်စစ်ပါသည်သာဝေကဝတ္ထုစစ်ပါမည်စစ်ပါသည် ရှိပါမှတ်မိတော့ပါရဲ့ဟုတ်လားသိရင်နေရခြင်းဝေရခြင်းနာရခြင်းသိရခြင်းသူကမှတ်လို့လည်းလေးခုနောက်အပယ်လေးပါးနဲ့တွေ့ကြုံရတဲ့ဆင်းရဲအပယ်ပုံကူရောက်နေတဲ့ပုဂ္ဂိုလ်တွေနော်ကိုတွေ့ရတာပြောတာမဟုတ်သေးပါဘူး။များရဲ့အပယ်ပုံကူရောက်ပြီးတော့ဒီလိုငရဲရောက်နေဒုက္ခရောက်နေကြကြ။ကျိုးပြတာဒီဒီလိုတိရစ္ဆာန်ဖြစ်ပြီးတော့ဒုက္ခရောက်နေကြကြ။အဲဒီအဲဒီပုဂ္ဂိုလ်တွေဆင်းရဲ။အဲဒီတော့ စေစေသောဘဝတွေကသိကြုံရတဲ့ဆင်းရဲတဲ့ဒါကတော့ကိုယ်တိုင်တွေ့လာတာပြီးခဲ့ပြီပြီးခဲ့လို့တော်ပါသေးတယ်ကမ်းစီနောက်တော့သောဘဝတွေမှာသိကြုံရမယ်ဆင်းရဲအဲအဲ့ဒါကတော့မတွေ့ရသေးဘူးအဲ့ဒါအခုဘဝမဲ့ကိုရအောင်အားလုံးနိုင်တာတွေတွေ့သွားမှာဒီဒုက္ခတွေတွေ့ရမှာပြေးလို့မလို့ဘူးဒါတွေ့ရမှာလေဒါကြီးကြီးတယ်သာဝကဝကဒီကိုရှားမိရတဲ့ဆင်းရဲတဲ့ဒါကတော့လက်ငင်းတွေ့နေတာအခုလက်ရှားနေတာလည်းဒုက္ခရောက်နေတာလည်းအခုတိတ္တတ္တတာနဲ့ရှားနေရတော့တော်သေးရဲ့ကံကောင်းလို့ အေးမသက်သာတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပဲဒုက္ခတွေရောက်ဟိုသစ္စာတွေကလည်းကြားရရေပေးသိရတယ်ဘာသိရတယ်ဒုက္ခတွေသိရောက်တဲ့သုံးစားကံမိရတဲ့သိရတယ်အများကြီးဒုက္ခတွေရတယ်အဲ့ဒါနောက်တသံများတော့လည်းဒီလိုသွားမှနောက်တော့ဘွားရင်မှလည်းဒီသာဝတ္တကွယ်စားပြီးကြားရတဲ့ဒုက္ခတွေနောက်လည်းတွေ့သွားမှဒါအေးမှမဟုတ်ဘူးဒုက္ခဒီဘွားကဘယ်တော့ကြာကြာထားထားပေးမယ်လည်းပြည့်စုံမှာမဟုတ်ဘူးဒီဘွားအကြာသာတဲ့ဒီဘွားရင်ထားခဲ့ရမှာလေ ခုဘဝပြုတဲ့ကုသိုလ်ကောင်းမှုလေးတော့ပဲပါသွားတယ်အဲဒီကုသိုလ်ကောင်းမှုလေးပါသွားတဲ့ပုဂ္ဂိုလ်တွေကနောက်ဘဝရှားသက်တာမှာပေါ့လေတော်သေးတယ်သူကတော့နောက်ဘဝရှားသက်တာဒီခုဘဝမှာဒါနပိလာဆိုတဲ့ကုသိုလ်ကောင်းမှုတွေပြုထားတဲ့ပုဂ္ဂိုလ်တွေကနောက်ဘဝသူဆက်သက်တာနဲ့ရှားရတယ်ဒါလိုပြုထားတာလည်းမရှိရင်တော့နောက်ဘဝလည်းပဲဒီဒုက္ခတွေရောက်ပြီးဆင်းရဲနဲ့ရှားမိသွားမှာလေကတန်ရာလုံးသက်သက်တာတာနဲ့ဒါလည်းကူနဲ့ရှားမိရအောင်လို့ရနိုင်အောင်လို့ကုသိုလ်ကောင်းမှုတွေပြည့်စုံအောင်ပြုလုပ်ထားဖို့ဆိုတာလည်းမလွယ်ဘူးဒါကလည်း ဒါလည်းမလွယ်ဘူးဒါတော့အကောင်းဆုံးကတော့တရားထုတ်တာတော့အကောင်းဆုံးပဲတရားထုတ်လို့သောတာပတိမေကိုရောက်သွားပြီဆိုရင်အလွန်ဆုံးခုနှစ်ဘဝပဲကြာမယ်တဲ့ဒီခုနှစ်ဘဝအတွင်းနဲ့ဆင်းရဲရဲမကြာဘူးလို့လည်းကူဆန်းပါနဲ့ပြည့်စုံပြီးတော့သွားမှာဘဝကောင်းဘဝများကြီးဖြစ်သွားမယ်အဲဒီခုနှစ်ဘဝအတွင်းမှာပဲပါရမီတွေကျင့်ပြီးတော့တရားတွေတစ်ဆင့်နဲ့တစ်ဆင့်တိုးတက်ပြီးဉာဏ်နာဖြင့်သင်္ခါပင်ကြီးနဲ့နိဗ္ဗာန်ရောက်သွားမှာပေါ့ ဒါလည်းဆင်းရဲကြီးပါအဲ့ဒါချင်းအကောင်းဆုံးပဲပြီးတော့မိမိတို့တကူတရားထုတ်ခွင့်ရနေတာဟာချင်းအမှန်တန်ကကောင်းတာပဲလို့စဉ်းစားလိုက်စိတ်ကြီးကကျွမ်းပြီးတက်လာနိုင်ပါလေတရားထုတ်ရတာစိတ်ကြနေတဲ့စိတ်ကြီးတက်လာနိုင်ဒါကြောင့်မို့တောင်းလိုက်ဘုသူရှိပါစဉ်းစားသိဉာဏ်မယ်နောက်ဘုရားကောင်စပြီးတော့စဉ်းစားသိဉာဏ်ပြီးတော့စိတ်ကျွမ်းလန်းကြရမယ်ဒါတနည်းပြောရပါပြီဒါတော့ပီတိပီတိပီတိသာမို့ဖြစ်စေတဲ့တရားတွေပဲဟုတ်လား သရဏသုံးစုံသီလဂုံသွန့်ဘုံအောင်းမိပါတနည်းရပါပဲအဲဒီအဲ့ဒါမျိုးတွေပါပဲအဲပိဋိပါမှုစာဖြစ်ကြရည်ဆင်မြင်လိုက်တော့ဒီခါလဲပိဋိပါမှုစာတွေဖြစ်လာတာဟောလို့ပိဋိတွေဖြစ်လာရင်စိတ်တွေကြွကြွကြလာတာလို့အဲဒီလိုလည်းပဲအားပေးရမယ်ဒီလိုအားပေးလို့ရှိရင်လည်းပဲရှင်တဲ့ရှင်စေရသိရှင်လာပြီးတော့တမာတိဖြစ်လာနိုင်ပါပဲကြွရင်နှိမ်နဲ့ကြလင်ဖြင့်ရှင်တဲ့ရှင်စေရပြီးတော့နော် ညီမျှနေတယ်သူမြဲတယ်ဆိုရင်စိတ်ညွတ်တာဒါလည်းဆိုတာတော့လွယ်တယ်ဆိုတာအလုံးလုံးမလို့အောင်အဲ့ဒီရကြညီမျှနေလင်သူမြဲတယ်ဆိုရင်စိတ်ညွတ်ရာညီမျှနေလင်သူမြဲတယ်ဆိုရင်စိတ်ညွတ်ရာညီမျှနေလင်သူမြဲတယ် အယုံဝင်လာကြီးနေ။ဒါများတော့ဆိုရင်ညင်ရထားတဲ့ဥပမာပေးတာလေ။ဟာညင်ရထားတဲ့ဥပမာပေးတာ။ညင်တဲ့ကောင်ကကြီးကြီးနေတယ်ပေါ့လေညင်နေကညင်လိုက်ပါလေဒါကြီးကြီးနေ။အသွားကြီး။ဘယ်ညင်ကမှမမြောင်ဘူးဘယ်ညင်ကမှမနှေးဘူး။ဒီလမ်းတခါတဲ့အဲဒီလမ်းစုံပြီးတော့ကြာတယ်။ဒီလောကကာလမှာတခါမောင်းတဲ့ပုဂ္ဂိုလ်ကဘာမှမလုပ်ရတော့ဘူး ဘာမှလုပ်ကြမလို့ဟိုမြင်းကိုသွားပြီးဒီနိနာနာပါတို့ဝယ်မလို့ဒီမြင့်တို့ဝယ်လည်းမလို့ဟိုမြင့်ဆော့ဝယ်လည်းမလို့ဒီမြင့်ဆော့ဝယ်လည်းမလို့ဒီခုခုသွားလို့လည်းခြေတန်းပြက်ကုန်မှာပေါ့လို့ကအဲ့ဒီခါမှာသထာမောင်းတဲ့ဘုရားသားလေးညီညီလေးလိုက်သွားရုံနဲ့စိတ်တောက်ချင်းတောက်နိုင်နေတယ်မှာပြန်နေကြတယ်သူကနေရာကြတယ်အဲ့ဒါလိုပဲဒီတော့ကမြင်ရတာဖြစ်လို့ဆိုတာမြင်ရတာဖြစ်ဆိုတော့မြင်တာနဲ့ပြရတယ်ကမြင်တာတော့မှနည်းနည်းကုန်ပြီကွာ ကဲနောက်ကြလို့ချင်းဒီစာရီတော့အရေးအကျိုးခက်ခက်နေတယ်ခင်ဗျာ။ဒီနေ့သားတွေကြောက်ကုန်တာနဲ့မော်တော်ကားနဲ့ပြောမှဥစ္စာမော်တော်ကားကလည်းပဲသမ္မအဆုံးမကြခင်တော့ဒီဆက်ရတယ်။အဲဒီချုပ်ချုပ်မော်တော်ကားတွေကပြတ်ကျိုးလို့မရနေတာနဲ့မောင်းတဲ့ပုဂ္ဂိုလ်တော်တော်ကပြတ်ကျိုးကြ။အဲလမ်းကလည်းကောင်းလို့ဆက်ကလည်းထိုးကြပြီးသွားနေတဲ့အခါမောင်းနေအတင်းပြောင်ကြလည်းမရှိဘူးလမ်းပြောင်းနေနေချင်းမော်တော်ကားမောင်းတဲ့ပုဂ္ဂိုလ်လည်းတက်တာပါပဲ။အဲဒါလည်းပဲဒါလေးမှေးလိုက်သွားတယ်။အဲဒါလည်းပဲကျုံးမနေတာထိုးကြတဲ့ကရှိတယ်။ ဒါအကျိုးကျတဲ့ကသူ့သူသွားနေတာပဲတခါလဲလူကထိုင်အောင်ထိုင်နေရတယ်လို့ပဲသူကအမှန်ကလေးတွေကသူ့သူရှင်းတယ်သိနေကြတာဒါရောက်ဘူးမှလည်းပြီးမှမရောက်ဘူးရင်ဘာမှမဖြစ်ဘူးသူစားတော့ရောက်ဘူးမှပြီးမှလားစဉ်းစားလို့မရဘူးမသိစရာလေးတွေသူ့သူသိနေတခါအာရုံလေးတွေသူ့သူပေါ်လေပေါ်လာလေးတွေသိဟာသိပြီးရင်လည်းနောက်တစ်ခါအာရုံလေးသူ့သူပေါ်လာတယ်ဒီကရသိစရာလေးတွေသူ့သူသိသွားတယ်ဘာမှလုပ်နေရတာမဟုတ်ဘူးအစလောက်ကနေလည်းကြမ်းကြမ်းဆိုင်ပြရတာကိုနောက်ပိုင်းကသူ့စိတ်နဲ့သူသွားနေတာသိကောင်းတယ်အဲ့ဒါကတော့ အားထုတ်လို့ရောက်မှပဲပြီးမှာပဲမရောက်ရင်တော့မသိဘူးဒီဥစ္စာတော့အဲ့ဒါညီညနေတာလေသူကအဲညီညနေတဲ့ခါကျတော့ဘာလို့အောင်လဲဘာမှမလုပ်နဲ့တဲ့သွားလုပ်လိုက်လို့ရှိရင်တရားတိုးအောင်ဆိုပြီးသွားထုတ်လိုက်ရင်အဲ့ဒါပြက်ကြရောပဲဒီဥစ္စာတော့အဲသူကမမှန်လေးပါလားအဲ့ဒါကညီညနေတဲ့သူရဲ့ပဲထိုရင်သိညရတာအဲဒီသမာဓိမဖြစ်ရင်သမာဓိဖြစ်အောင်လုပ်ပါလေသမာဓိတမောဇဉ်ဖြစ်အောင်သိညပြီးအားထုတ်ပါတဲ့ကျမ်းလွင်ဒူးကျင်စီသူရှင်သိဉ္ဇာမောက္ခတဲ့အဲကျမ်းလွင်တဲ့ပုဂ္ဂိုလ် သမာဓိမရှိတဲ့ပုဂ္ဂိုလ်တွေပြန်လို့တဲ့ပုဂ္ဂိုလ်တွေနဲ့မပေါင်းသင်းပါနဲ့အဲဒီပုဂ္ဂိုလ်တွေဆရာသမားချင်းနဲ့မပေါင်းသင်းနဲ့မိတ်ဆွေချင်းနဲ့မပေါင်းသင်းနဲ့သူအပြင်တရားထုတ်တဲ့အခါကာလမှာလည်းရောနှောပြီးကြတာနေရာရင်မကောင်းဘူးကွာကျောင်းနဲ့မြတ်ဆောင်ရမှာပေါ့မကြောင်နိုင်တော့လည်းမတတ်နိုင်ဘူးလားအဲဒီပုဂ္ဂိုလ်တွေနဲ့ကျောနှောနေနေကျောနှောနေသူ့လိုပဲသူကတရားကိုသူ့စိတ်ရဲ့ရှိတာမို့တော့ပြန်လို့နေတဲ့ပုဂ္ဂိုလ်ဆိုတော့သူ့လိုသူ့လိုက်တိုင်းကိုယ်လည်းသမာဓိတွေပြည့်ကုန်မှာကိုဒါမှမဟုတ်ပြန်လို့တဲ့ပုဂ္ဂိုလ်ရှင်မာရဲ့ သမာဓိကတည်ရှိနေတဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒီပုဂ္ဂိုလ်များမြည်ဝဲပါတဲ့ဆရာသမာဓိအဲ့ဒီပုဂ္ဂိုလ်မြည်ဝဲဆရာတို့တဲ့ပုဂ္ဂိုလ်ရှင်ရင်အဲ့ဒီပုဂ္ဂိုလ်နဲ့ရောပြီးတော့နေရာလို့ရှိရင်သမာဓိတွေဖြစ်တတ်ပါတယ်ဒါကအဲဆိုဆိုဆိုကျမ်းရဲ့လူကျင်ဒီသူရှင်သင်္ကြန်ဇာမောက္ခကျမ်းရဲ့လူကျင်ဒီသူရှင်သင်္ကြန်ဇာမောက္ခ ဝနဲ့သူခြင်းဒီသူရှင်သင်္ကေသမောက္ခ ကင်းလွတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုလေးမြတ်ပြုပြီးအောင်ဟောမင်းနဲ့ပါတရားထုတ်နေတဲ့ပုဂ္ဂိုလ်ဟာဥစ္စာရသမารိလောက်ကတော့သူကရောက်နေတာမှကောင်းနေရောက်နေတာအဲဗနာသမารိကတော့ဇာရနေတဲ့ပုဂ္ဂိုလ်တွေခေါ်တယ်အရိယာမဲ့ကိုရနေတဲ့ပုဂ္ဂိုလ်တွေလည်းအရိယာမဲ့မဲ့ဖို့ဗနာသမารိနဲ့ပြည့်စုံနေတာပေါ့အဲဒီတော့ပုဂ္ဂိုလ်တွေပြီးဝဲရမယ်မြင်သာမောက္ခဇာနာဝိမောက္ခနာ သစ္စာဝေခဏဇာဝနောက္ခပြားတွေလည်းသိမြမယ်ဒါအချို့ချို့တရားတွေမှာပါတယ်သံဃောကတရားတွေသိမြင်မှလည်းတမာတိသင်ကြောင်းမယ်လို့ပါတယ်ချို့ချို့တရားတွေကြတော့အဲ့ဒီပိုက်ကမပေါ့ဒါပေမဲ့လို့ဇာဝနောက်ကသိမြင်ပုံလေးနဲ့အကျေတွန်းဖွင့်ကြတာတော့ဘယ်တရားမှလည်းမပါဘူးပြီးတော့ဒီဟာဒီစာပိုက်ကလေးကပိုးသလိုလိုတော့ဖြစ်သူ့နှုတ်လိုက်လို့ရှိရင်လည်း၁၀ပါးတော့မရှိဘူး၁၀ပါးရှိတော့ အခုတော့ပဋိသင်္ဍရာကတော့ပါတယ်ပါတော့ဘုလူလည်းထည့်ပြောမှာဒါကလည်းတော့အကျေချက်တော့မပါဘူးမပါဘူးသူညပြောဇာဝုနောက်ကတရားတွေကကိုယ်မှရှိရင်တော့သူပြောကြမလို့ဘောလေကိုယ်ရှိရင်တော့ကိုယ်ရှိတဲ့ကြနှလုံးသွင်းလိုက်ရင်ဓမ္မရီဖြစ်တော့မှာပဲအခုကတော့ကိုယ်မရှိတာရှင်ရင်မှဖြစ်မှာကိုယ်မရှိပေမဲ့လို့သူညမှာရှိဘူးတဲ့ သူများကနာမှာဖြစ်တဲ့ဇံတရားဥပောက္ခတရားတွေရဲ့ဂုဏ်ကျေးဇူးတွေဆင်ခြင်လိုက်ရင်လည်းအဲဒီဇံဥပောက္ခတရားတွေသိအောင်အားထုတ်လို့တဲ့သစ္စာနာတွေတိုးတက်လာမှာပါပဲအဲတော့ဇံဥပောက္ခတရားတွေဆိုတာအမှန်ကောင်းတယ်ဇံတရားတွေအမှန်တန်ကိုကောင်းတဲ့တရားတွေအဲဒါကြီးညိုလိုက်ကြီးညိုကြပြအောင်လို့ဘုန်းကြီးကဘောမြတ်စွာဘုရားကိုယ်တိုင်သမာဓိဖြစ်ပုံလေးတစ်ခုကိုကိုယ်တိုင်ဟောတာလည်းရှိပါတယ် မြတ်စွာဘုရားပြိဋိဘာသံဃာကြီးပြိဋိဘာသံမဲ့နေရဆိုတာဘာဝတိကသုံးဖုံးပေးပြီးတော့ကုသိဏရုံကြွဘာဝတိကမနဲ့သုံးဖုံးပေးပြီးတော့ကုသိဏရုံကြွသုံးကောင်ဝေးတယ်ဆိုလေးကောင်ကိုဒီဥဒနာကြီးဒီဥဒနာကိုအခုကာလမိုင်းရဲ့အတွက်ကြီးလို့ရှိရင်ခုနမိုင်းစစ်မိုင်းပြီးတယ်လို့ ဒါဝိနည်းကသစ္ဆန္ဒဘုဒ္ဓကလည်းစားတဲ့ပုဂ္ဂိုလ်တွေယူစားကြတယ်ရှင်းမှန်ထားပါတော့ယူသနာရှင်းမှန်ယူသနာရှင်းမှန်ဆိုတော့အဲ့ဒါ၄ကအောင်မှာရှင်းမှန်ကြည့်ရမှာပါတကအောင်ကိုဆိုတော့2မိုင်လောက်ရှိနေတာ3ကအောင်ဝေးတယ်ဆိုတော့6မိုင်လောက်ရှိနေတာပါဝါနဲ့ကုသနာယုံနဲ့အဲ့ဒီတိုင်းဆိုရင်6မိုင်လောက်ဝေးမှာပေါ့သွားသက်စွာပြပြိဋိမသာမင်းကြီးကြွရတယ်နော်ဒီကြီးစဉ်ဘယ်လောက်ဝေးတယ်လဲဆိုတာမနေ့သုံးဖုံးပေးပြီးတော့ 6မိုင်ကြီးကျွတ်သမုံဝိပ္ပိတွေကယောဂဝေဒနာလည်းတခါတည်းအရင်ကယောဂအောင်ကိုလည်းထားတာပရိနိဗ္ဗာန်ဆံလောင်းဖြစ်တဲ့ယောဂအောင်ထားထားတာပဲလေလို့သက်စွာပြဒီတိုင်းကြွလာတယ်ကြည့်ရင်ဘုရင်ကအခုကာလတော့ပဲရှင်ရထားတွေပါတယ်တိုက်ကိုမဟုတ်ပဲကြည့်မလဲဘုရင်ကရှင်ရထားတွေကလည်းမြင်ရထားတွေပါတယ်ဆိုတော့ဒါတွေကလည်းမကြည့်ကောင်းဘူးဒီလာနာမှာကြည့်ရကြည့်ချင်းကြွလာတယ်နောက်ကတတိ မင်္ဂလာပရိသတ်တွေနဲ့ဒီတိုင်းစီစဉ်ကြသပိတ်သင်္ကန်းနေနဲ့တခါလဲအရန်တော်တပိတ်ပဲဘုံပေါ်ပါဘူးနောက်ကကိုကျိုးငယ်ပြုတဲ့ပုဂ္ဂိုလ်လွယ်လာကြားပုဂ္ဂိုလ်တွေကိုယ်တပိတ်နဲ့ကိုယ်သင်္ကန်းနေနဲ့ဒီလိုပဲဒီစီဝရိသင်္ကန်းနေနဲ့လွယ်ပြီးတော့ကြွလာဘာဝတိကသုံးဖုံးပဲကြွလာသုံးဖုံးပဲကြွလာတယ်အဲဒီကယောဂထလာတော့အပြင်းအထအသေးအံကိုထလာဝန်နေပါလေသွားတယ်သွေးဝန်နေသွား အားတယ်နာကုံသွားတယ်ဆိုဝန်သွားတယ်ဆိုနာအားကုန်တယ်ပြောတာဖြစ်တာမပြောနဲ့ဝန်လူသေးသွားတာတော့အားကုန်သွားတယ်အဲအဲဒီတော့အဲဒီကကြွပြီးတော့လာတော့ဒီကစားလာတာကိုပြီးကနေတဏှာရောက်တဲ့အခါလမ်းခုလာတဏှာရောက်တဲ့အခါ မြတ်စွာဘုရားမောပန်းနာနဲ့လာမေ့ခဲ့ပြီးတော့သစ်တင်တစ်ခုအောင်မှာသတင်းသုံးဖို့အကျဉ်းနာနာကိုသင်္ကန်းကြီးခင်းပြီးတော့ပြေးတယ်နထသင်္ကန်းကြီးနထသင်္ကန်းကြီးခောက်ပြီးကြတာခင်းပြီးတော့ပြေးအဲဒီပုံမှာမြတ်စွာဘုရားသတင်းသုံးတာအခုနေကဆိုလို့ရှိရင်တော့မြတ်စွာဘုရားကပြောနေတာအမှန်တရားဒီနေ့ သေးစားတော့တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်နောက်ကလိုက်ကိုကျုံးငယ်ပြင်းပုဂ္ဂိုလ်တွေအများကြီးနေမှာပေါ့အခုကကျန်တော့ပြိဋိနိဗ္ဗာန်ကံကံကြီးရောက်နေတာဒါတော့ဘယ်သူမှတော့လိုက်ကျုပ်တဲ့ပုဂ္ဂိုလ်ကိုခေတ္တတုန်းကဘယ်လိုနေသလဲမပြောတာဘူးကအဲရဟန်းတော်တွေပဲကိုကျုံးငယ်ပြရတယ်ပြီးတော့ထိုင်ဖို့ရတာလည်းဘာမှသူသူကံကံကြည့်တာမဟုတ်ဘူးအဲမသတဲ့ငါကြီးခင်းပြီးတော့ထိုင်ရတာပဲဒီမှာထိုင်ပြီးတော့တော့ပြင်းမနေပြင်းမတော့လည်းဆက်ပြားရေးရေဖုံးမေးရင်တော့ ဉာဏ်နာကိုရေခတ်ခိုင်းရေခတ်ခိုင်းတော့အဲ့ဒီအခိုက်အတန့်မှာဒီနာချောင်းမှလည်းရှိရဘူးနဒီမြစ်လိုပဲပြောတယ်မြစ်ဆိုမဲ့ချောင်းမှပဲချောင်းလေးပေါ့ချောင်းတော့ကြီးကြီးကြီးတဲ့ဟုတ်ပုံမရပါဘူးတော့တောင်ခံနေတူပါတယ်အဲ့ဒီမှာရေသွားပြီးတော့ခတ်ခွေပြောတယ်ချင်းလဲကလည်းဒီကလဲ900ကလည်းပြတ်ကူးသွားလဲလမ်းကြောင်းကြီးကနောက်ဉာဏ်နာကလျှောက်တယ်သင်ပြရတယ် အခုတည်းမဲ့လဲ900လက်ချက်ကူးတော့ပါတယ်တဲ့နည်းနည်းဒါတော့ဒီတွေလည်းနောက်နေပါလေတဲ့မကောင်းပါဘူးတော်ကြရင်ဒီကတောက်ပြီးတော့တဲမွေးပါဘူးတဲ့သာကုတာဆိုတဲ့မြေကလေးတစ်ခုရောက်ပါတယ်ဒါလည်းချောင်းလေးနေပါပဲလားဆိုတော့နည်းနည်းကြီးပုံပေါ်ပါတယ်အဲဒီကကြီးလည်းကြီးပါတယ်စိတ်ကလည်းကောင်းပါတယ်သာရပါတယ်အဲဒီကြံပါတယ်မြတ်စွာဘုရားကုမိတော်မူပါပြန်လာတာကြောက်မြတ်စွာဘုရားဟိုမှာ တကယ်တမ်းမှာဝေဝနေပြက်ပြီးတော့အမနာကိုတကယ်အားရရော့ပြီးတော့နေတယ်ရေဖုံးမွေးနေတော့ရေရေဖုံးမွေးနေတော့ရေကခိုင်းတာကျန်နာနေပြီးတော့ရေမကောင်းလို့မတားမြင်ခိုင်းခိုင်းမှမဟုတ်အကြောင်းနဲ့သက်သက်ကြာနှစ်ခါကျော်နှစ်ခါကျော်လည်းပဲကျန်နာကတားဒီလိုပဲခိုင်းကတော့ဘောင်းဆိုပြီးတော့ကြောက်နေသုံးကပြောတော့မှကျန်နာပါပြီးတော့ခါလာသွားတော့သက်သက်ကြာဖုံးကအားရရောဆိုတာပေါ့သူသွားတယ်ရေကကြီးရေသူထင်တဲ့တိုင်းမဟုတ်ဘူး လဲ900တက်ကူဆိုတဲ့ဥစ္စာရည်ဒီနောက်နေရမှာပဲဒါမှမဟုတ်ဘုရားဘုံကံတော်ရနေသွားတယ်ရည်ရကြည်လို့တဲ့ခါလည်းနေတော့အောင်အော်အမှုနည်းသက်သာကြသိပြီးတော့ဘုံကိုကြည်တာပဲဒီတော့မှဒီကျဲတွေမဟုတ်ဘူးဒီကြီးတွေနောက်နေရမှာမနောက်ဘူးရည်တဲ့များပုံမပေါ်ပါဘူးနည်းနည်းနဲ့ဒုက္ခတွေတူပါအဲဒါနဲ့တခါလည်းမောင်းမြဝမ်းလာပြီလို့တခါလည်းသူကရည်သပိန်းနဲ့ခါပြီးတော့လာတာဒီမှာသက်သာကြရည်ကရည်ကပြီးတော့ဒီမှာရည်ခုနေ ဒီဘုံမိတ်ပြည့်ဒီကမှာလဲကုန်သည်လဲကမာလာအမျိုးသားပုဂ္ဂုတာဆိုတဲ့လဲကုန်သည်ကုန်သည်ကြီးပေါ်တယ်ဒီကတော့ကုန်ရည်ဟာတဏှာတဏှာတရွာတရွာတမျိုးပါတမျိုးဆိုလဲနေနဲ့သွားပြီးတော့အကြီးကျယ်ရောက်ရတာပဲလဲကြီး900သွားကြတာကိုကုန်နေတင်ပြီးတော့ဒီကကုန်နေတင်တော့ဟိုကကုန်နေယူလာတယ်လည်းလောက်ကြတာကိုကုန်နေကြီးတွေပါပဲအဲဟိုတုန်းကသူတို့ဒေသူကျွေးတွေနေမှာပေါ့သူကအဲဒီ ပုဂ္ဂုသဆိုတဲ့မာလာမာလာအမျိုးသားမာလာမင်းမျိုးရဲ့အနေပေါ်တယ်မာလာအမျိုးသားပြသူကကုန်တယ်လို့သူကလက်စွာပြတိုင်းဝင်ရောက်ပြီးတော့သီကတော့ရောတော့သူကသမ္မိစရာလက်စွာပြကြောက်လက်စွာပြတဲ့တတိတော့သိဘူးကြုံဘူးတာလေဒီခုကြောက်ရှင်ပါလေယဟန်ယသိယဟန်တော်တွေဟာ အမတန်ပိန်မွေ့တဲ့ဝိဟာရအမတန်ပိန်မွေ့တဲ့သမာဓိနဲ့နေကြတာသိအံ့ဩစရာကောင်းတယ်ဗျာဘယ်လိုကြားဘူးတွေ့ဘူးပါတယ်လဲဆိုလို့ရှိရင်တခါကလက်ကုံကြီးတွေရိုးသေး900နဲ့သွားကြတော့တနေရာမှာအာလာရယတိကြီးသတင်းသုံးနေတယ်ဗျာအာလာရယတိကသူ့ဆရာတယ်သူကိုယ်ဝယ်တာဘုရားလောင်းတော့ သောသက်သာသာတုန်းကဒီအလာရရဲ့တည်ကြီးမှာသာသမဘာနီးတွေသွားပြီးတော့ယူဘူးတာပဲအဲဒီမှာတရားတော်အာထုပ်ဘူးတွေတာပဲအဲဒီကနိစ္စမျိုးအာထုပ်ဘူးတွေလောကီသမဘာတွေသူကဝိပါဒံ၄ပါးနဲ့အာယုပါဒံက၃ပါးသမဘာသာသမဘာ9ပါးတည်းအောင်သူကပြည့်စုံတဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်သူကြီးပါပဲခုခေတ်တုန်းကတော့လေးစားလို့တဲ့ပုဂ္ဂိုလ်ပါပဲသူကတရားမပုန်ငင်ကဆိုတော့ဒီလိုပုဂ္ဂိုလ်ကကြားလာတယ်သူကအမှန်တကယ်လေးစားလို့တဲ့ပုဂ္ဂိုလ်ကြီးပါအဲဒီအလာရ ဆရာကြီးကတတိယတော့ဆရာပဲတဲ့ဆရာရဲ့သိကြီးကအဲဒီတဲတဲလမ်းပေးမှသူသတင်းသုံးနေပါတယ်ကဲစီ900မောင်းတော့တာဗျာတဲ့သူနာကပ်ပြီးတော့မောင်းတော့တာပဲတဲ့သူနာကပ်ကပ်ပြီးတော့မောင်းတယ်ကဲစီ900မောင်းတော့နောက်ဆုံးလဲကလိုက်လာတဲ့လူတယောက်ကစေသေးကြီးတွေ့တော့စေသေးကြီးဒီကိုကျုံးငယ်ပြုတ်ပြီးတော့မင်းညံနေတယ်အရှင်ပြ ဒီမှာလဲစီ900မောင်းဆိုတာသင်ပြမတွေ့လိုက်ဘူးလားအာမတွေ့ဘူးနှုတ်ပြဒီနာမောင်းတော့တာပဲလဲစီ900မောင်းတာအသားများမကြဘူးလားလဲတာလူကကြားမှာပေါ့ဒါလည်းမကြားလိုက်သူသင်ပြအိပ်ပျော်နေတာလားအိပ်လည်းအိပ်မပျော်ပါဘူးအဲဒီသင်ပြတော့တတိမှရှိတာဟုတ်ကြလားပညာများရှိရလားပညာလည်းရှိပါတယ်ငါပညာလည်းရှိနေနေတာလည်းမဟုတ်ဘူးလေဒီတော့မှသူကအာဟောတယ်အဒီအဒီယောက်ျား ဒီသေရဟန်းတော်တွေဟာအမှန်တန်သိမ်မွေ့တဲ့သမာဓိဝိဟာရတွေနဲ့နေကြတာပဲဒီသားမှအံ့ဩစရာသိတယ်ဒီနာသဲစင်း900သူနာတွေကပ်ပြီးတော့မောင်းသွားတာဒါရင်မြင်လည်းမမြင်လိုက်ဘူးလို့ဆိုရဲကြားလည်းမကြားဘူးလို့ဆိုရဲသိပြောနေတာလည်းမဟုတ်ဘူးပြီးတော့မိတ်နေတာတတိမြာပဲနေတာမှတ်တင်ညာကျင်းမဲ့တယ်ဒီလိုလည်းမဟုတ်ဘူးလို့ဆိုရဲသူပင်ကမှလည်းလဲကပုံလေးကိုကတ်လို့တယ်မှာပုံလေးပုံကြီးရတဲ့ဘေးနေတယ်တော်တော်ကြီးပုံရပါတယ်ကမောင်းသွားတာ ဒါတွေလည်းခုံယူလိုက်ကနေတာပဲရှင်ပြဒါလည်းပြင်းညာဆိုသိအောင်ဆရာကောင်းတာပဲဆိုပြီးတော့အဲဒီပုဂ္ဂိုလ်ကအလာအလာရဲ့တေကြီးပေါ်မှာအများကြီးညိုတရာပေါက်ပြီးတော့မိမိညိုတရာပေါက်တာလည်းကြောက်ထားပြီးကြလာသွားပါတယ်တဲ့တတိတော့ကြားဘူးတွေ့ဘူးတာဟာရင်ဒါအာဝဇာမနာကောင်းလို့ဆိုပြီးတော့ကြောက်တာကြောက်တယ်နဲ့ဆိုတော့ဗျာအဲဒီပုဂ္ဂိုလ်သားကိုမေးပုဂ္ဂိုလ်သားတဲ့ သင်စဉ်းစားကြည့်ပါလားတဲ့လဲစီ900ကိုမသိတာနဲ့မိုးကြိုးပြလို့ရှိရင်မသိတာနဲ့ဘယ်ဟာများပို့ပြီးတော့ထုပြမလဲတဲ့မင်းအာသင်ကြားတယ်မိုးကြိုးပြတာတော့မသိလို့ရှိရင်တော့လဲစီ900ပြောပါတော့ပါဦးတသာတော့ဒါတော့ပြောတော့တော့ဘူးတဲ့မိုးကြိုးပြတာတော့မသိလို့ရှိရင်ငါတခါကားတဲ့မြတ်စွာဘုရားသူကိုယ်တိုင်သူကိုယ်တိုင်အတွေ့ကိုပြောတယ်ငါတခါကား ဒီကာယိုးတဲ့တစ်ခုမှနေတယ်တဲ့လေသမားတွေလေသမားတွေတဲလေးနေမှာပေါ့ကာယိုးနဲ့လောက်ထားတဲ့ကာယိုးတဲ့လေးတစ်ခုမှနင်းသုံးနေပါတယ်အဲ့ဒီခါမှာမိုးရွာတယ်မိုးရွာတော့မိုးကြိုးပြစ်တယ်မိုးကြိုးပြစ်တော့လေသမားညီအောင်နှစ်ယောက်လည်းပဲမိုးကြိုးပြစ်လို့ဆုံးကြတယ်ပြေးကြတယ်နွားလေးကောင်လည်းပြေးရတယ်လို့ ဒါနဲ့ကဲမညီတော်မျိုးလဲစုံသွားလေးကောင်လဲဒီတဲ့ဆိုပြီးစာခင်ရသူမျိုးမိတ်ဆွေတွေကလာပြီးတော့ကြည်ကြဆွေးကြပါလေသူတို့လုံတဲ့လုံတဲ့တောင်ဝတရားတွေလုံကြသူစုစုနဲ့လုံနေကြသူအဲဒါကိုမြတ်စွာဘုရားသတင်းသုံးတဲ့ခေါရိုးတဲ့နဲ့နီးနီးပဲမလားမကမဲအဲဒီတော့ကလူတယောက်ကမြတ်စွာဘုရားကြီးရောက်လာတယ်တဲ့မြတ်စွာဘုရားကလည်းခေါရိုးတဲ့ပြင်မဲ့ဆက်ပြီးဒီခါမှာလမ်းကြောက်ဆင်းရဲကြွဆင်းရဲကြောက် ဆက်စားကြရောက်ကြားလာတယ်ဆိုဆရာမင်းပြီးတော့ပြီးမှာပါလေတရားဆိုတာပြီးတာပဲသူကသင်္ကြန်လိုက်ပြီးနေတာဒါပေမဲ့လို့အကြောင်းပေါ်လာအောင်လို့သူကအေးဟိုလူတွေသူ့သူ့တွေကဘာလို့ကြားတာလဲကွာတို့ပြရတယ်ဒီမှာမိုးကြိုးပြစ်လို့လေဟိုမှာလေသမားညောက်လည်းသိကြတယ်နွားလေးကောင်လည်းသိရောတယ်အဲ့ဒါကြောင့်မို့လူတွေဒီမှာသုဒနာသင်ပြခုနကဘယ်မှာရှိနေတော့အဒီမှာပဲရှိတာပဲဒီကောင်ကြီး အယိုးတဲမှာရှိနှုတ်စင်ကြအိပ်ကျော်နေသလားအိပ်ကျော်တာလည်းမဟုတ်ဘူးမူရစ်တာလည်းမြင်လည်းမမြင်လိုက်ဘူးလားမြင်လိုက်ကြားလည်းမကြားလိုက်မကြားလိုက်အိပ်ကျော်တာလည်းမဟုတ်ဘူးနော်အမှတ်ပညာများမရှိဘဲနေတာဖြစ်နေလားမိတ်နေနေသလားသူလည်းမဟုတ်ဘူးအမှတ်ပညာလည်းရှိတယ်ဒါတော့မြန်မာတကာကဒီလိုက မနာအာဟောတယ်တဲ့ရဟန်းတော်များအမှန်သိမှုတဲ့ဝိဟာရသမဘာတိနဲ့နေကြတာပဲလို့ကြီးကျူးပြီးဒီကလာပါပါတယ်အဲဒီကြောင့်ပြောတာပါပြောတာမှခဏကပုဂ္ဂုသဆိုတဲ့မန္လာအမျိုးသားကအမှန်တန်ကိုအော်ကြီးညိုပြီးတော့သွားတယ်တကယ်တော့ဗျာတဲ့ညီကအလာရယုတ်ဆရာကြီးပေါ်ကြီးညိုတဲ့ဥစ္စာတွေအခုအဲ့ဒါတွေပုံသွားပါပြီမြတ်စွာဘုရားဟောရတာနဲ့ အဲမူကျိုးတောင်မှမကြလို့ရှိရင်လည်းအဲ့ဒါကပို့ပြီးတော့လွန်ကဲနေတာပဲတဲ့လို့ဆိုတာဒီသမာဘကကိုလွန်ကဲနေတာသမာဘမှာဒီအနိစ္စသမဘာဆိုရှိတယ်အနိစ္စသမဘာဆိုတာသရုပ်ကံသမဘာတိအဲဒီသမဘာတိဝင်စားနေလို့ရှိရင်မူကျိုးပြတာလည်းမကြဘူးသူ့အရုံနဲ့သူတော့ရှိနာတယ်မိတ်နာလည်းမဟုတ်အိပ်ကျော်တာတော့မဟုတ်ဘူးဆိုတာသိကြနာမလို့သမာဘဝင်စားနာအိပ်ကျော်တာလည်းမဟုတ်ဘူးအမတ်တင်ညာလည်းသူကလည်းသူတော့ရှိနာတယ်သူကနာပြောတဲ့ ပထူကတိုင်းနဲ့ဆိုပထူကတိုင်းအာယုံပေါ်တယ်အာဂသနိသာရဏသာဆိုရင်ကောင်းကင်ကြီးများအာယုံဝိညာဉ်နဲ့သာရဏသာဆိုရင်အဲဒီအာဂသနိသာရဏသာစိတ်ကလေးအာယုံပြုနေတဲ့သိမွေးတဲ့စိတ်ကလေးအဲဝိညာဉ်နဲ့သာရဏအာကင်းစဉ္ညာရဏဆိုလို့ရှိရင်လည်းအဲဒီသာစိတ်မရှိတဲ့သဘောနတ်တိဘောပညာလည်းဆိုတဲ့သာစိတ်ကလေးအာနိစ္စသာစိတ်ကလေးမရှိတော့ဘူးဆိုတာလေးနှလုံးသွင်းနေဝပညာနာပညာရဏသာဆိုလို့ရှိရင်တော့ အကိစ္စညာရသာစိတ်ကလေးတိမ်မွေ့တာလေးနှလုံးသွင်းပြီးတော့ဒါလည်းတိမ်မွေ့တယ်တိမ်မွေ့တယ်စလည်းနှလုံးသွင်းနေတာ။အဲဒါဒါကလောကီသံလောကီသံသမပါခဲကအနိစ္စသမပါခဲ။လောကုတ္တရာမှာလည်းအဲ့ဒီအနိစ္စသမပါကတက်လာပြီးတော့ဝိပဿနာရှုပြီးအဲကလသမပါရောက်လာရှိတယ်။ အရဟတဖလားသမဘာကိုပဲပြဏာပြုပြီးတော့ပြတယ်အရဟတဖလားသမဘာမြတ်စွာဘုရားလည်းဒီအရဟတဖလားသမဘာရောက်လာပါအဲအရဟတဖလားသမဘာရောက်သရုပ်သာအရဟတဖလားသမဘာရောက်အဲဒီကာကာလမှာနိဗ္ဗာန်ပဲအောင်ပြုနေရတော့ဘယ်မှမရဘူးအဲ့ဒါဒီလိုသမဘာဝင်စားနေတဲ့အခါကာလမှာမြင်ကြရှိနေမယ်လေအဲ့ဒီမြင်ကြရတယ်လည်းမမြင်ဘူးကြားကြရှိနေမယ်လည်းမကြားဘူး ဟိုလားမိုးကြိုးပြစ်တာတွေလည်းမကြောက်ဘူးသမာဘာလည်းမပြည့်ဘူးအင်းအိပ်ပျော်နေတာလည်းမဟုတ်ဘူးအဲပညာမရှိဘဲနဲ့အမှတ်မဲ့နေတာလည်းမဟုတ်ဘူးသူ့အရုံနဲ့သူတော့ရှိနေတာအဲ့ဒါဟာသမာဓိတရားကြီးအစွမ်းအစွမ်းတတ်တယ်အဲ့ဒီလိုဟာတွေပေါ့လေအဲ့ဒီလိုသံသမာပတ်တွေအစွမ်းတတ်တွေကတကယ်ပြည့်စုံလာလို့ရှိရင်တကယ်ရှင်းနိုင်တယ်ဆိုတာတွေကလုံးဝရမှာဘူးလုံးသနာဒီသံသမာပတ်တွေရအောင်သမာဓိပြည့်အောင်အာထုပ်ကိုရစိတ်တွေကတက်ကြွပြီးတော့လာမှာပေါ့သူက

ကြံလဲသူကျင်ဒီသူကျင်ကင်ဉ္ဇာမောကဒီအသုံးတက်တခုသမာဓိပွားစေရဘာညွှန်ကြားထားရတာတဲ့သမာဓိပွားကြောင့်ဖြစ်တဲ့အင်္ဂါတွေအကြောင်းအရာတွေတစ်ဆယ်နဲ့တစ်ပါးရှိပါတယ်တဲ့အဲဒါတွေမြတ်စွာဘုရားအဲသက္ကရာဆရာကညွှန်ကြားပြီးတော့ထားပါတယ်အဲဆိုရမယ်သမာဓိပွားသမာဓိပွားစေတဘာစေတဘာညွှန်ကြားထားရတာ ပြီကွာ လေးကြောင့်အားထုတ်လို့သမာဓိတံဘုဇင်လေးသစ္စာသစ္စာပြင်းပြီးတော့သွားလို့ရှိရင်သောတာပတိမေကိုရောက်နောက်သရာယိမေကိုနာယိမေကိုရောက်ပြီးရာဇမေကိုရောက်တဲ့အခါကျရင်ဒီသမာဓိဟာပွားများခြင်းကိစ္စပြည့်စုံသွားတယ်ယထာအစအကျင့်ကြောင်းကြောင့်လည်းဥပ္ပန္နတာဖြစ်ပေါ်ပြီးတော့သမာဓိတံဘုဇင်ကတော့သမာဓိတံဘုဇင်တရားဤဘာဝနာပါဠိပူရီပွားများမှုပြည့်စုံခြင်းဒီဟောဒီဒီသင်္သာအထွေအကြောင်းကိုလည်းပဇာနာတိသိအဲသမာဓိပြည့်စုံတဲ့ ခါရတမကိုရောက်တဲ့ခါကာလကျတော့သမာဓိပေါ်များမှုဖြင့်ပြည့်စုံသွားပြီလို့ကတံကရဏီယံနဲ့ကရဏီယံပြုဝဲကိစ္စကိုကတံပြုရပေ၏နာပရာဣဒ္ဓဒါယဣဒ္ဓဒါယဤကိစ္စလုံးကပရဏဘာသာပြုဝဲသည်နာမရှိတော့သည်တရားထုတ်တဲ့ပုဂ္ဂိုလ်ကဒီလိုသိရမှာပါအာရဒမေကိုရောက်တဲ့အခါသမာဓိသံဖို့စဉ်နဲ့မကဘူးအလုံးစုံဘုဇင်တရားတွေအဲဒီမှာပြည့်စုံတာပါပဲအခုတော့သမာဓိကောင်းတတ်ပြီးတော့ပြောနေတယ် သမာဓိထားမှုသမာဓိပြောနေရအဲဒီသမာဓိအစကြီးတဲ့ဘုဇင်တရားတွေပွားများခြင်းကိစ္စရင်ပြည့်စုံသွားပြီဒီဘုဇင်တရားတွေဒီအရုပ်တွေကိုပွားများဖို့ရအဲလုပ်ငန်းဆောင်တာနောက်လည်းထားပြီးလုပ်ကြမလို့တော့ဘူးသာသာရကကြီးစုံသွားပြီလို့ဆိုတာသစ္စာကနာဉာဏ်နဲ့သင်ញင်ပြီးတကလားသိနိုင်ပါတယ်သိရအောင်ဟုတ်လားနောက်တစ်နောက်တစ်ရင်ကြလို့ရှိရင်ဥပ္ပခါသမုဇ္ဇင်ဆိုဘုဇင်ကနဘာနာတော့ကသုံးပြီ သမာဓိတမ္ပုဇဉ်တရားကိုယူဇနာရမသာဗရမသရဏကုသိုလ်ကစေတနာရဲ့အစွမ်းအမှုပါတော့ကြောင့်ဒီဝိရိယနာပရိဒါဗံကြောကောင်းတဲ့မိမိတို့သာနာ၌သမာဓိတမ္ပုဇဉ်စာရတဲ့ကုသိုလ်တရားသုမာရဘမေခင်တရားတို့ကိုလည်းပွားများအားထုတ်နိုင်ကြ၍ဝိပဿနာဉာဏ်ဆင်းရဲရမယ်ဉာဏ်ဆင်းရဲကတဲ့ဉာဏ်ရည်သောနိဗ္ဗာန်ချမ်းသာမြတ်သောဉာဏ်စွာဆက်ရောက်ပြီးမြတ်မောပြုနိုင်ကြပါစေကုန်သတည်း